2021ခုနှစ်ဇန်နဝါရီလ2ရက်နေ့တင်နန်းစပါမယ်။ကိုရမြောက်တရားဆရာတရားစကားရင်ကိုရမြောက်နေဖြစ်ပါတယ်။အခုအနန္တအနန္တငါးပါးကိုခတ်၍ဆရာတော်ကိုမေတ္တာကိုကာရဝပြုကြပါစို့။ဘုဒ္ဓဂုဏအနန္တောဓမ္မဂုဏအနန္တောသံဃာဂုဏအနန္တောမတ္တ ဣတုကုဏောအနန္တောအာစီယကုဏောအနန္တောအနန္တောအနန္တငါးပါးကိုသကုဝါယိဗျာရတော်ရှင်သူမြတ်ဗျာတပည့်တော်တို့နှင့်ဝိနည်းသက်ပါပေါ့လို့သည်အဝေယဟွန်တုဘေးရန်ကင်းကြပါစေအပြပစ္စဟွန်တုစိတ်ဆင်းရဲကင်းကြပါစေအနိကာဟွန်တုကိုယ်ဆင်းရဲကင်းကြပါစေဒုက္ခိယတနံပရိဟာရန္တုကြောင့်ကြမှာမှာချမ်းသာပြီးမိတို့ခန္ဓာဝင်ကိုရွတ်ဆောင်ကြပါသည်ဒုက္ခမုစံတုဆင်းရဲဒုက္ခမှလွတ်မြောက်ကြပါသည်ယထာလတ္တသမတိတော် မာဝိကိစ္စံတုရရှိပြီးသောစေစေချမ်းသာမှမရေရောကြပါသည်ဖြင့်ကာမတကာခန္ဓာလင်ကိုယ်ပိုင်ဥစ္စာရှိကြမည်ဆရာတော်ရှင်မြတ်ဗျာဆရာတော်ပြည့်ရန်ပြင်ပါစေစိတ်စင်းရန်ပြင်ပါစေကိုယ်စင်းရန်ပြင်ပါစေကြမ်းကြမ်းမှမှချမ်းသာဖြင့်ခန္ဓာဝင်ကိုသဒ္ဒနာဝင်ကိုရည်ဆောင်နိုင်ပါစေဆရာတော်ဓမ္မမြတ်ဗုဒ္ဓ၏တရားတော်များကိုသင်ယူလေ့ကျင့်ဝင်ရကြသည့်အတွက်အထူးကျေးဇူးကြီးမားလာပါရှင်ဗျာတပည့်တော်တို့သည်မြတ်ဗုဒ္ဓ၏ ရားတော်မြတ်ကိုယုံကြည်လေးစားစွာကြင်ကြံကောက်ကိုယ်အထုပ်ပါဖြစ်ပါအဲခုနိုင်ထိုးသွားခြင်းအတွက်ဒီလာယူမယ်ပြီးတော့ဖျားရှိကိုကြမယ်နော်ဥပုပ်ဒီလာယူကြရအောင်အလုံးလိုက်ဆုံးမယ်ဟံဗန္တိဟံဗန္တိဣတရဏီနာတဟဣတရီနာတဟ အထင်ကသမနာကတံအင်္ဂကမကတံဥပောတထသီလံဥပောတထသီလံဓမ္မယာစာမိဓမ္မယာစာမိအနုကံကတဝါအနုကံကတဝါသီလံဒီထာသီလံဒီထာမေဗန္တိမေဗန္တိယမောရမိတံဝရိထာ နမောဗန္ဒီပါရှင်ဖျာနမောတတဗကဝတောရာတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗကဝတောရာတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗကဝရာတောသမ္မာသမ္ဗုဒ္ဓတ္တ Buddham dharanam gissami, dhammam dharanam gissami, sangham dharanam gissami. Buddham dharanam gissami, dhammam dharanam gissami, sangham dharanam gissami. Dudiyami Buddham dharanam gissami, dudiyami dhammam dharanam gissami, dudiyami sangham dharanam gissami. Tadiyami Buddham dharanam gissami, tadiyami dhammam dharanam gissami. တတယမိတံကံတရဏံဂစ္ဆာမိတရဏဂမနံပရိပုံနံအမဗန္ဒီဝါရှင်ဖျာအာနာတိပါဒာဝိရမဏိတိခာပဒံသမာရိယာမိပါဏာတိပါဒဝေရံပိတိခာဗရံသမာရိယာမိအထိနာဒါနာဝေရမဏိတိခာပဒံသမာရိယာမိ အဒိနာဒါနာဝေရမဏိတိခာဗရံတမာရိယာမိအဗျမစရိယာဝေရမဏိတိခာဗဒံတမာရိယာမိအဗျမစရိယာဝေရမဏိတိခာဗရံတမာရိယာမိမုဒာဝါရာဝေရမဏိတိခာဗဒံတမာရိယာမိမုဒာဝါရာဝေရမဏိတိခာဗရံတမာရိယာမိ သူရာမေရိယမေဇာဗမာရဌာနာဝေရမဏိတိတ်္ခာပဒံသမာရိယာမိသူရာမေရိယမေဇာဗမာရဌာနာဝေရမဏိတိတ်္ခာပဒံသမာရိယာမိဝိကာလဘောဇနာဝေရမဏိတိတ်္ခာပဒံသမာရိယာမိဝိကာလဘောဇနာဝေရမဏိတိတ်္ခာပဒံသမာရိယာမိနိစ္စနိစ္စ ဗီဒာဗီဒာဝါရိဒာဝါရိဒာဝိတုကဝိတုကဒတနာဒတနာမာလာကန္တာမာလာကန္တာဝိလေပနာဝိလေပနာဓာရဏဓာရဏမန္တနာမန္တနာ ဝိဘုဒနာဌာနာဝေရမဏိတိခာပဒံသမာရိယာမိဝိဘုဒနာဌာနာဝေရမဏိတိခာပဒံသမာရိယာမိဥ္စာတေနမဟာတေနဝေရမဏိတိခာပဒံသမာရိယာမိဥ္စာတေနမဟာတေနဝေရမဏိတိခာပဒံသမာရိယာမိဣဒံမေတိလံဣဒံမေတိလံနိဗ္ဗာနတနိဗ္ဗာနတ ပစ္စယောပစ္စယောဟောတုဟောတုအပမဒေနတမ္မာရိထအမဘန္ဒီပါရှင်ဖျားလူတရားအစခန်းကလည်းပြီးကန်ဒီနေဒီနေ့နဲ့နေ့ဖြန်နေ့ရက်ပိုင်းကြာတော့လေအခုဖျားရှိခိုးရမယ်နော်မနေ့မနေ့အလေးချိန်ရအောင်လုပ်ပေးတဲ့သဘောပါမယ်။နောက်ကြလည်းကိုယ့်အကိုဆက်ပြီးရှိခိုးရမယ်။ ဒီနေ့ဘုရားဂုဏ်တော်၉ပါးတရားဂုဏ်တော်၉၆ပါးသံဃာဂုဏ်တော်၉ပါးဇာမဏ73ပေါ့အဲတွေ့အဲဒီမှာနံပါတ်ပထမဆုံးနမောတတသုံးကောက်ရှခိုးကြောမယ်ပြီးမှဘုရားကုံတရားကုံတန်ခါကုံနဲ့အာယုံပြုပြီးတော့မေတ္တာတုတ်ခန္ဓာတုတ်မေတ္တာဘုရားဆက်ပို့ကြမယ် အလုံးတူတူရှိခိုးကြတော့ကြမယ်နော်နမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတော ရဟတောသမ္မာသမ္ဗုဒ္ဓတ္တဣတိပိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓဝိဇာစရဏသမ္ပန္နောဒုက္ကတောလောကဝိတုအနုတ္တရောဗုဒ္ဓတာဓမ္မတာရတိတထာရိဝံဒုက္ကနာ ဘုဒ္ဓဘဂဝါကိလေသာတိဟူသောယံတုတို့ကိုပေတတ်တော်မူပြီးသောမြတ်စွာဘုရားပါတကားလုံးစုံသောတရားတို့ကိုကိုယ်တိုင်မှစွာသိတော်မူတတ်သောမြတ်စွာဘုရားပါတကားဝိဇာဉာဏ်သုံးပါးဝိဇာရှိပါ စရဏ15ပါးတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဗကဘောင်းသောစကားကိုသူတော်မူတတ်သောမြတ်စွာဘုရားဗကလောကသုံးပါးကိုသိမြင်တော်မူတတ်သောမြတ်စွာဘုရားဗကအတုမရှိရတော်မူသည့်ဖြစ်၍ကျေသောသူယောက်ျား နတ်ယောက်ျားဒိဋ္ဌိယောက်ျားတို့ကိုဒီကြည်အောင်ဆုံးမတော်မူတတ်သောမြတ်စွာဘုရားပါတကားနတ်လူတို့၏ယာတဆုဖြစ်တော်မူသောမြတ်စွာဘုရားပါတကားသစ္စာလေးပါးတရားတရားမြတ်ကိုပိုင်းခြားခြင်းနှင့်ပြိုင်မြင်၍သုံးငွေဘုံသာတရားလေ ဟောကြားမြတ်ဘောတိတိတော်မူသောမြတ်စွာဘုရားဘာသာဣတရိယဓမ္မယတတိရိကာမကာမပယတတိဟုသောဘုံတော်6ဆုံးဘုံတော်6ဆုံးဘဂဝကုံတော်တို့နှင့်ပြည်စုံတော်မူသောမြတ်စွာဘုရားဘာသာဤကိုယ်ပါသောဘုံတော်တို့နှင့် ပြည့်စုံတော်မူသောမြတ်စွာဘုရားအားယုတိမြတ်တို့လက်ဆောင်မို့၍ရှိခိုးပါ၏နုပါ၏ကိုယ်ကွယ်ပါ၏တိကပါ၏ရှင်ဘုရားသာခတော်ဘဂဝတာဓမ္မတန်တေတိကောအာဂါလီကော ဧပတိကောပတိကောဩဘဩဘနိကောပစ္စဒဝိရိတဘောဝိနည်းမြတ်စွာဘုရားသည်ကောင်းစွာဟောကြားတော်မူသောပရိယမက်ဖို့နိဗ္ဗာန်တရားစေပါစေပါပါတကားပရိယပုဂ္ဂိုလ်တို့သည်ကိုယ်တိုင်ရှုမြင်ရသော ဖို့နိဗ္ဗာန်တရားကိုပါပါတကားအခါမလင်ချမ်းမြေကာလ၌ပူဇိုးကိုဖြစ်စေတတ်သောမတရားလေးပါပါတကားနာလေရှုလေဟုတိုက်တွန်းအပ်သောအစီရင်ကိုစီရင်ကိုခံထိုက်သောမေဖို့နိဗ္ဗာန်တရားကိုပါပါတကားကာယေသောရင်ငါထိုက်သော နဘောနိဗ္ဗာန်တရားကိုပါပါတကားပုဂ္ဂတိတင်ယူစာသောအရိယာပုဂ္ဂိုလ်တို့သည်မိမိတို့စိတ်၌တရားခံစားပြီးသောနဘောနိဗ္ဗာန်တရားကိုပါပါတကားဤချောပါသောကိုယ်တို့နှင့်ပြည့်စုံတော်မူသောပြည့်စုံတော်မူသောတရားတော်မြတ်ပေါင်းအား ယူသည်မြတ်တို့လက်စုံမိုး၍ရှိခိုးပါ၏မြတ်တို့ပါ၏ကိုယ်ကွယ်ကိုယ်ကွယ်ပါ၏ရှိကပါ၏ရှင်မြတ်ဗျာဒုပတိပန္နောဘဂဝန္တောတာဝကတံဃောဥဇုပတိပန္နောဘဂဝန္တောတာဝကတံဃော ညာယပတိပန္နောဘဂဝတောသဗ္ဗတံဘောသာမိစိတ်ပတိပန္နောဘဂဝတောသဗ္ဗတံဘောယရိရံသတ္တာရိပုရိပုရိတယုဂာနိအထပုရိတပုဂ္ဂလာဧတဘဂဝတောသဗ္ဗတံဘော အာဟုနေယောပါဟုနေပါဟုနေယောဒက္ခိနေယောအင်စလိကရဏေယောအနုဒရာပုံညာကိတံလောကတာကောင်းသောအကျင့်ကိုကျင့်ပြီးပြည့်စုံစေတော်ဤအတ္တငါရှိပါဘောင်ပါတကား ဖြောင်းမသောခြင်းကိုကျင့်ပြီးကျင့်စဉ်ဖြစ်သောဤအတ္တကရှိပါပေါင်းပါရကနိဗ္ဗာန်ကျိုးငါကျင့်ပြီးကျင့်စဉ်ဖြစ်သောဤအတ္တကရှိပါပေါင်းပါရကယူသည်မှုပြုတတ်အောင်ကျင့်ပြီးကျင့်စဉ်ဖြစ်သောဤအတ္တကရှိပါပါရကအဝေးမဆောင်ရလူတော်ပြည်လေးပါတို့ကို အလူကန္တရောအိယာကန္တာရှိပါဘောမာရဝဧတေကောင်းတော်လူလူငါပြုစင်အာကဒုက္ခဒါနကိုဒုက္ခဒါနကိုလူခန္ဓာဤသောရိယာတံဃာရှိပါဘောမာရကမြတ်သောလူကိုခန္ဓာဤသောရိယာတံဃာရှိပါဘောမာရက လောက်ချီမိုးခြင်းကိုခံတိုက်တော်ရိယတန်ဃာရှိပါဘောမာရကလူဝေပေါင်းဤကောင်းမှုမျိုးစေဤစိုက်ပြိုစိုက်ပြိုကျဲချရာအတုမရှိတရားမြေကောင်းတပွဲဖြစ်သောအရိယတန်ဃာရှိပါဘောမာရကဤကိုယ်ပါသောကုဏ္ဏတို့နှင့် ည်စုံပြည်စုံတော်မူ၏သောအရိယသံဃာတော်များပေါင်းယုတိမြတ်တို့လက်ဆုံယို၍ရှိခိုးပါ၏အနုပါ၏ကိုယ်ွယ်ပါ၏ရှိကပ်ပါ၏ရှင်မြတ်ဗျာဤသို့ဘုရားတရားသံဃာယရဏသုံးပါမိဘဆရာသမားတို့အား ယုတိမြတ်တို့အဆုံးမိုး၍ရှိခိုးပူဇော်ဖူးမြော်မှန်လျှော့ကရောရသောအနာမဘုဒ္ဓကံစေနာပေါင်းတို့ကြောင့်အဘိခတိဘေခတိယံခတိအန္တရခတိတို့မှာကာကတိကင်းလို့ပြောင်းမကြောက်ကုန်သည်ဖြစ်၍ မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်သို့ရောက်ကြောင်းသူကိုယ်ကောင်းတို့၏အကျင့်တရားဝါမချသူစားမယုတ်အာထုံနိုင်ရပါလို့ဤရှင်မြတ်ဖေယမေတ္တာပို့မယ်မေတ္တာတုခန္ဓာတုဒါလည်းရပြီးသားတွေပါဆိုမဲ့လုံးစုံများစွာတတ္တဝါ ချမ်းသာကိုသိမြဲပါစေ။ဥပါယံပေကင်းစင်အင်းစင်ဝေငြိမ်းကြပါစေ။ကြောက်တမကြောက်တနေရများအယများစွာတတ္တဝါချမ်းသာကိုသိမြဲပါစေ။ဥပါယံပေကင်းစင်ဝေငြိမ်းကြပါစေ။ မြင်ရမမြတ်နေရမြားစွာတရားများစွာတတ္တဝါချမ်းသာကိုစိတ်ရပါစေဥပယံပေကင်းစင်ဝေငြိမ်ကြပါစေဝေနေဝေနေနီနေနှထွေများစွာတတ္တဝါချမ်းသာကိုစိတ်ရပါစေဥပယံပေကင်းစင်ဝေငြိမ်ကြပါစေ ဘဝဇဆုံးမဆုံးများစွာတတဝါချမ်းသာကိုစိတ်ရပါစေသူဝယံပိပိစေဝေငြိမ်းကြပါစေရှေတုအလသုံးသုံးယခန္ဓာတတဝါချမ်းသာကိုစိတ်ရပါစေဥပယံပိကင်းစီဝ ကင်းစင်ဝေငြိကြပါစေကြီးငယ်လက်သုံးရခန္ဓာသုံးရခန္ဓာတတဝါချမ်းသာကိုစိတ်ပြပါစေဥပယံဒီကင်းစင်ဝေငြိကြပါစေစုစုကြွန်လာသုံးရခန္ဓာခန္ဓာတတဝါချမ်းသာကိုစိတ်ပြပါစေ ဥပယံတိကင်းစင်ဝေရေရပါစေလူလူအချင်းချင်းလက်ပတ်ချင်းကင်းရှင်းကြပါစေအထင်သေးခြင်းအချင်းချင်းကင်းရှင်းကြပါစေဆင်းရဲလိုခြင်းအချင်းချင်းကင်းရှင်းကြပါစေတတဝချင်းချင်းလက်ပတ်ချင်းကင်းရှင်းကြပါစေ င်သေးခြင်းအချင်းချင်းကင်းရှင်းကြပါစေဆင်းရဲလိုခြင်းအချင်းချင်းကင်းရှင်းကြပါစေခန္ဓာတို့တောင်းမယ်ခြေမရှိပါတတဝါချမ်းသာကိုစိတ်မြဲပါစေဥပယံပိကင်းစင်ဝေးကြပါစေ ခြေနှချောင်းကြီးပါတတဝါချမ်းသာကိုစိတ်မြဲပါစေဥဝယံပိကိစေဝေဧကပါစေခြေလေးချောင်းရှိပါတတဝါချမ်းသာကိုချမ်းသာကိုစိတ်မြဲပါစေဥပယံပိကင်းစင်ဝေဧကပါစေပြီးတော့မှဝိတု ဤချင်းများဤရှိပါတတ္တဝါချမ်းသာကိုယ်စီရေပါစီဥပယံဒီကင်းစင်ဝေနေကြပါစီသာမဏေ23ဝိသုဒ္ဓိမလာမေတ္တာဘုံဤသာမဏေ23 23သာမဏေ23ရောက်ပြီအဲ့မှာဝိသုဒ္ဓိမလာမေတ္တာဘုံဤ အဆုံးမယ်ယုံနံနပြယုံနာခန္ဓာချမ်းသာချမ်းသာကိုယ်စီရေပါသည်တရားကျင့်ပါယောဂီမှာချမ်းသာကိုယ်စီရေပါသည်ဂုဏ်တော်နန္ဒာမြတ်စေဟာချမ်းသာကိုယ်စီရေပါသည်မိဘနှပြဂုဏန္တာချမ်းသာကိုယ်စီရေပါသည် ဆွေမျိုးရင်းချအလုံးမအလုံးမချမ်းသာကိုစိတ်မြဲပါစေမိတ်ဆွေမိတ်ဆွေသာအလုံးမချမ်းသာကိုစိတ်မြဲပါစေမချင်မမုံမှာပုဂ္ဂိုလ်မှာချမ်းသာကိုစိတ်မြဲပါစေမုံစေဝင်မှာပုဂ္ဂိုလ်မှာချမ်းသာကိုစိတ်မြဲပါစေ ယံတတုပြုပါပုဂ္ဂိုလ်မှာချမ်းသာကိုစိတ်မြဲပါစေတို့အိမ်တွင်မှာမြတ်တတာချမ်းသာကိုစိတ်မြဲပါစေတို့ကြောင့်တွင်မှာမြတ်တတာချမ်းသာကိုစိတ်မြဲပါစေတို့ဣရိယာတွင်မှာမြတ်တတာချမ်းသာကိုစိတ်မြဲပါစေ ထိုမျိုးတွင်မှမြတ်တတာချမ်းသာကိုစိတ်မြဲပါစေထိုနိုင်ငံတွင်မှမြတ်တတာချမ်းသာကိုစိတ်မြဲပါစေဒုက္ခဝါတွင်မှမြတ်တတာချမ်းသာကိုစိတ်မြဲပါစေဒုစကြောင့်လာတွင်မှမြတ်တတာချမ်းသာကိုစိတ်မြဲပါစေ အနန္တစကြဝဠာမြတ်တတာချမ်းသာကိုစိတ်မြဲပါစေသာဓုသာဓုသာဓုအဲဒီနေ့မနေ့ပိုင်းတရားထိုင်ကြအောင်တရားမထိုင်ခင်မှာနေ့ဟောင်းကမိဘဆရာသမားတွေပေါ့ပညာရှိရိယသူတော်ကောင်းတွေပေါ့ဘုရားတရားတန်ခါပေါ့ပြောမှဆိုမှပြမတာတွေလည်းပျောက်တော့ စိတ်ထဲမှာလေးလေးနက်နက်ထားပြီးတော့ကတော့တောင်းပန်ကြမယ်အလုံးလိုက်ဆုံးမယ်အရှင်ဖေယားရှင်ဖေယားတပည့်တော်သည်ဘဝတန်တရားဆက်ဆက်မှဆ၍ဒီနေ့ချင်းထိဘုရားတရားတန်ခါရဏသုံးပါး မိဘဆရာသမားပညာရှိအရိယာသူတော်ကောင်းများကိုကာယကံပတိကံမနောကံတို့ဖြင့်ပြမကျူလူမိခဲ့သည်ရှိသောခွန်လောပါယံတောင်းမအပါတိရှင်ဘုရားပြီးတော့ဘုရားရဲ့တရားရဲ့တန်ခါရဲ့မေတ္တာရဲ့ကရုဏာအိမ်အောက်မှာအထွင်အင်တန်ကောင်းပါတယ်ဒါကြောင့်ဘုန်းကြီးတို့ ရားနေတော့ကမ္မထာဆရာကြီးအနှင်းကြရအောင်လိုက်ဆုံးအတူတူဆိုတော့ဗျာအရှင်ဖေယတပည့်တော်သည်တရားအထုံးနေသည့်အချိန်ချိန်ကာလအတွင်း၌တပည့်တော်၏အတနှင့်အကာကိုကိုမြတ်စွာဘုရား၎င်းကမ္မထာဆရာ၎င်းအနှင်းပါ၏ရှင်ဖေယအဲကြောလိုက်ပါဗျာ ကိုယ်နဲ့တင့်တော်တဲ့ဧရိယာပုတ်တင့်တော်တဲ့အနေထားအနေနဲ့တရားရှုမှတ်ကြရအောင်ခုံပေါ်တင့်တော်ခုံတော်ခုံပေါ်ထိုင်နေပါလေကြံမြေပေါ်ထိုင်နေတဲ့ထိုင်နေပါလေခြေတော်တစ်ဖက်မထဆင်းနဲ့ခါကိုမမထားခေါင်းကိုမမထားအဲ့ဒီနေ့ညအထောက်ကြအဲ့တော့ဘုရားဆုံးဘုန်းကြီးတို့အဲ့လိုအထောက်တဲ့ခါမှာ ဖရာကုံတော်ရှာပွားဖရာကုံတော်ရှာပွားရင်ကြောင့်စိတ်ကြည်လင်စေတယ်ထေရများကြတော့စိတ်တွေရှင်လန်းစေတယ်တက်ကြွစေတယ်တရားထုတ်တကစိတ်ကြည်လင်မှစိတ်တရားလေးလံထိုင်မိုင်းနေမှတက်ကြွမှုမရှိဘူးဆိုတော့အထုတ်လို့မကောင်းယောဂုတ္တိမကတော့တိတိကျကျညွန်တိုင်းတရားတစ်ခုအထုတ်မဲ့ကြအ ਨੇ ဆုံးဘုရားကုံတော်ဘုရားကုံတော်ပွားလိုက်ပါအဲကြောင့်ဘုရားကုံတော်ပွားကြမယ် စမခါစတမာရီမရသေးတဲ့ပုဂ္ဂိုလ်ကတော့ဘုရားယောပါတဆူဆူအာယုံပြုလိုက်ပို့ပြီးတော့တမာရီရလွယ်တယ်တက်တော်ထင်ရှားဘုရားလိုအာယုံပြုဒီနေ့အနုတ္တရောပုရိသဓမ္မသားတဲ့အထိဆိုဒီကုံတော်ပွားမယ်ဒီကုံတော်မှာလည်းအနုတ္တရောကတပုတ်ပုရိသဓမ္မသားတဲ့အထိကတပုတ်တော်တော်များများမှားနေကြအနုတ္တရောပုရိသဒါတပုတ်ထင်တယ်ဓမ္မသားတွေအထိကတပုတ်ထင်ဒီလိုပွဲနေမဟုတ်ဘူးနော်အနုတ္တရောကတပုတ် ပုရိသဓမ္မတာတွေတရားတစ်ပုဒ်အဲ့ဒီနှစ်ခုလုံးတွဲပြီးတော့ဂုံတော်၉ပါးဆိုရင်အဲ့ဒီနှစ်ပုံလုံးတစ်ခုယူတယ်ဂုံတော်ဖျားဂုံတော်၁၀ပါးဆိုရင်တော့တော်တစ်ပုဒ်ပုရိသဓမ္မတာတွေတစ်ပုဒ်ဒီလိုခွဲပြီးပွားမယ်ကဲဂုံတော်ပွားမယ်အနုတ္တရောသီလသမာဓိပညာဂုံတော်အဖြစ်မိမိတဲ့လွန်မြတ်သောသူရှိတော်မမူသောမြတ်စွာဘုရား အနုတ္တရောသီလသမာဓိပညာဂုဏ်အပြင်မိမိတဲ့လွန်မြတ်သောသူရှိတော်မမူသောမြတ်စွာဘုရားသီလဂုဏ်သမာဓိဂုဏ်ပညာဂုဏ်တို့နဲ့ပတ်သက်ပြီးတော့ဖရာတဲ့လွန်နဲ့မြတ်တဲ့ပုဂ္ဂိုလ်မရှိဘူးအဲ့လိုအောင်မင်းဆင်ញံနှလုံးသွင်းပြီးပွားတယ်အနုတ္တရောသီလဂုဏ်သမာဓိဂုဏ်ပညာဂုဏ်တို့မိမိတဲ့လွန်မြတ်သောသူရှိတော်မမူသောမြတ်စွာဘုရား ဖြည်းဖြည်းမှန်မှန်လေးစိတ်ထဲနှလုံးသားနဲ့ဆင်ញင်ပွားတယ်စိတ်ကြည်လင်းစေတယ်အနုတရောသီလဂုံတမာရီဂုံပညာဂုံတို့ပညာဂုံအပြင်မိမိတဲ့လွန်မြတ်သောသူ ရှိတော်မမူသောမြတ်စွာဘုရားအနုတရောဂုံမထက်လည်းရအကုန်ပေါ့ပြီးမှခုံတဲ့ကြိုက်တယ်လို့ပွား သီလသမာဓိပညာကုံအပြင်မိမိတဲ့လွန်မြတ်သောသူ ရှိတော်မမူသောမြတ်စွာဘုရားနှုတ်တော်သီလကုံသမာဓိကုံပညာကုံအပြင်မိမိရဲ့လွန်မြတ်သောသူရှိတော်မမူသောမြတ်စွာဘုရားဂုဏ်တော်ကို အောက်မိတဲ့အမှားရတဲ့တတိယလည်းပါတော့ဉာဏ်ကလည်းပါတယ်ဉာဏ်ပါတဲ့တတိမှဒိတ် တန်ဖိုးရှိတယ်ခါရတတိတော့ရှိပါညာကမပါရင်မကောင်းတာတွေပဲအမှတ်ရနေတတ်တယ်သုတ်တံများမှာတော့ဘုရားကမိစ္ဆာတတိကျော်ဟောတယ်ပြီးတော့မှာတော့တမ္မာတတိပဲရှိပါတယ် နှုတ်တော်သီလဂုံတမာရီဂုံပညာဂုံအပြင်မိမိတဲ့လွန်မြတ်သောသူ ရှိတော်မမူသောမြတ်စွာဘုရား နောက်တစ်ခုပါမယ်နော်ပုရိသဓမ္မတာရတိမယင်ကြီးသော လူယောက်ျားနတ်ယောက်ျားတိရစ္ဆာန်ယောက်ျားတို့ကိုယင်ကြီးအောင်ဆုံးမတော်မူတတ်သောမြတ်စွာဘုရားပုရိသဓမ္မတာရတိမယင်ကြီးသောလူယောက်ျားနတ်ယောက်ျားတိရစ္ဆာန်ယောက်ျားတို့ကိုယင်ကြီးအောင်ဆုံးမတော်မူတတ်သောမြတ်စွာဘုရားဖြစ်ပြီးမှန်မှန်လေး တတိလည်းပါတယ်ဉာဏ်နဲ့လည်းဆင်ញံနှလုံးသွင်းရတယ်ဉာဏ်နဲ့ဘယ်လိုလို့ဆင်ញံနှလုံးသွင်းမလဲဆိုတော့ဘုန်းကြီးတို့ဖရာလက်ထက်မှာအင်္ဂုလိမာလာဆိုလူတွေတတ်လက်ညှိုးတွေဖြတ်လူပေါင်းထောင်ကျော်တတ်တဲ့လူဆိုးကြီးပေါ့ဗျာလူမကြီးလူလိမ္မာနေလူဆိုးကြီးဖြတ်တာကောသလမင်းဆိုလက်နဲ့အင်အားလူအင်အားနိုင်ငံလည်းကြီးတယ်အဲ့လိုမင်းကိုယ်တိုင်ထွက်ဖမ်းတာသူကိုယ်တိုင်ကကြောက်နေတယ် စစ်တပ်နဲ့လည်းဖမ်းမရဟိုလူနဲ့ဟိုနဲ့လည်းဖမ်းမရအဲ့လိုဖြစ်တယ်အဲ့လိုတကယ်ရိုင်းရိုင်းဆိုင်နေတဲ့ပုံကိုယ်ယူလည်းဖះကယဉ်ကျေးအောင်မေတ္တာနဲ့ဆုံးမတော့ယဉ်ကျေးပြီးသင်္ကန်းဝဲလာ နောက်ရှင်ကုလိမာလာမထေရဆိုရဟန္တာရှင်မြတ်ဖြစ်သွားနောက်ယောက်ျားဆိုနတ်ဘလူးကြီးပေါ့အာလောကနတ်ဘလူးအောင်ကြီး၈ပါးတယ်မှာ တိတ်ဆိုးသွားတဲ့နတ်ဘလူးတွေလည်းမေတ္တာတတ်နဲ့ဆုံးမလိုက်တကနတ်ဘလူးလည်းသောတာပန်ဖြစ်တာဟာလာဟုလားနတ်ဘလူးတို့တိရိစ္ဆာန်ယောက်ျားတိရိစ္ဆာန်ဖြီးတွေတိရိစ္ဆာန်ညတော့မညံဖို့ညမရဘူးပေါ့နော်နာလဂီရိစင်တို့နန္ဒောပဒနာနဂါမင်းတို့လို့ပေါ့ဒါမေတ္တာတတ်နဲ့ဆုံးမအောင်မြင်တဲ့ပုံကိုယ်တွေပဲဒီလိုပုံကအာရုံပြီးဩမြတ်စွာဘုရား တကယ်ရိုက်ဆိုင်နေတဲ့ပုံကိုယ်တွေတောင်ရင်ကျင်းအောင်ဆုံးမတော်မူနိုင်ပါလားဒီလိုလေးဆင်ញံနှလုံးသွင်းဖို့ပါပဲပုရိသဓမ္မတာရတိမရင်ကျင်းသောလူယောက်ျားနတ်ယောက်ျားတရိษံယောက်ျားတို့ယင်ကြည်အောင်ဆုံးမတော်မူတတ်သောမြတ်စွာဘုရား ခုဘုန်းကြီးတို့ပွားခဲ့တာတော့အထက်ကရာလို့ဘုရားကုံတော်10ပါးဆိုရင်နှုတ်တော်တပုပုရိသဓမ္မတရိတပုဒီလိုလေးပွားနိုင်ပါအများသိတာတော့ဘုရားကုံတော်9ပါးဆိုရင်အဲ့ဒီနှစ်ပုဒ်ကိုတစ်ခုတည်းပေါင်းပွားအဲ့လိုလည်းပွားမယ်နော်အနုတ္တရောပုရိသဓမ္မတာရတိအတုမရှိမြတ်တော်မူသည့်ဖြစ်မယင်ကြီးသောသူတို့ကိုယင်ကြီးအောင်ဆုံးမတော်မူတတ်သောမြတ်စွာဘုရား အနုတရောပုရိသဓမ္မတာရတိအတုမရှိမြတ်တော်မူသည်ဖြစ်၍မယင်ကျေးသောသူတို့ကိုယင်ကျေးအောင်ဆုံးမတော်မူတတ်သောမြတ်စွာဘုရားအနုတရောပုရိသဓမ္မတာရတိအတုမရှိမြတ်တော်မူသည်ဖြစ်၍မယင်ကျေးသောသူတို့ကိုယင်ကျေးအောင်ဆုံးမတော်မူတတ်သောမြတ်စွာဘုရား ဒီတော့မေတ္တာကရုဏာမုဒာဥပေက္ခဒါလေးလည်းဆက်ပွားတော့အတုံနည်းနဲ့ပွားကြတော့အာလုံသောတတ္တဝါတွေဘေးအန္တရာယ်ကင်းကွာကျန်းမာလို့ချမ်းသာကြပါစေမေတ္တာဖို့လေဆိုတာကကိုယ်စိတ်ကအေးနေရငြိမ့်နေရမယ်ဒီအေးတဲ့ငြိမ့်တဲ့စိတ်တွေကိုတခြားတတ္တဝါတွေစေလွတ်ပို့လို့တဲ့သူကမေတ္တာဖို့လေလို့ခေါ်ပါတယ် အလုံးသောတ attva တွေဘေးအန္တရာယ်ကင်းကွာကျန်းမာလို့ချမ်းသာကြပါစေ။ဘုရားကုံတော်လေးတွေပါလိုက်တော့ဘုန်းကြီးတို့စိတ်ထဲမှာငြိမ့်အေးနေအေးချမ်းနေဒီအေးချမ်းနဲ့ငြိမ့်ချမ်းတဲ့စိတ်တွေကိုခြားတ attva တွေခြားပုဂ္ဂိုလ်တွေပို့ရ။နောက်ဆုံးမေတ္တာပို့တဲ့အခါကျတော့ဓာတ်လူကြီးတို့ပုဂ္ဂိုလ်များအာယုံပြုပါအတူနေတဲ့ပုဂ္ဂိုလ်ခုလိုတရားထုတ်အတူတရားထုတ်တဲ့ပုဂ္ဂိုလ်တွေလိုမျိုးမျိုးဆိုရင်မေတ္တာထား ခုလိုပွားတာတော့ကမနောကမေတ္တာခေါ်တော့သူနဲ့သူတွေ့တဲ့အခါမှာလဲမေတ္တာနဲ့ပြောကြတယ်မေတ္တာနဲ့အကူအညီပေးရတယ်ကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာသုံးမျိုးလုံးကျင့်အလုံးသောတ attva တွေဘေးရန်တွေကင်းကွာကျမ်းမာလို့ချမ်းသာကြပါစေ။ ပြီးတော့ကရုဏာပွားကြရအောင်ကရုဏာဆိုတာကဆင်းရဲဒုက္ခရောက်တဲ့ပုဂ္ဂိုလ်တစ်ကမ္ဘာလုံးခြုံပြီးတော့ယောဂဆိုကြီးကြာရောက်ဒီယောဂဆိုကယောဂဆိုမဖြစ်လေဒီယောဂဆိုကြီးတထိတ်လန့်ကြောက်ရွံ့နေကြအဲ့ဒီဆင်းရဲဒုက္ခကိုဆင်းရဲဖြစ်ခြင်းဖြစ်မယ်စိတ်ဆင်းရဲဖြစ်ခြင်းဖြစ်မယ်သို့မဟုတ်ကိုစိတ်ကောနှပြုံးလို့ဆင်းရဲဖြစ်ခြင်းဖြစ်မယ်တစ္ဆကြောလုံးမှာရှိတဲ့တ attva တွေကဒီလိုပဲ။ ကြောအကိုဆင်းရဲမဖြစ်ဘူးနာတိကြဆေးဆင်းရဲဖြစ်ခြင်းဖြစ်နေတယ်အဲတော့တတ္တဝါတွေဒီတချို့ကကိုဆင်းရဲဆေးဆင်းရဲမဖြစ်ပေမဲ့လို့လေဟိုနာမွေးလံဖြစ်ကြရင်တေကြတဲ့ဆင်းရဲတွေကတော့ကြုံရတာအဲဒီတတ္တဝါအလုံးအာယုံပြုကဘာတစ်ခုကဘာမြေတစ်ခုလုံးလည်းအာယုံပြုပွားလို့ရတယ်အလုံးသောတတ္တဝါတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။ အလုံးသောတတ္တဝါတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေအလုံးသောတတ္တဝါတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေပုဂ္ဂိုလ်တူရဲ့ကိုတော့ကရုဏာပါလဲမေတ္တာပါလဲမုဒိတာဒီလိုတော့မရဘူးဗျာပုဂ္ဂိုလ်လိုက်ဇမဇိုတရားကျင့်တော့ အဲမုဒိတာပွားမယ်နော်မုဒိတာဆိုတာကနိုင်ငံရေးစီးပွားရေးဘာသာရေးလူမျိုးရေးဘာလို့တော့အောင်မြင်တဲ့ပုဂ္ဂိုလ်ပေါ့အဲအဲ့လိုဆိုအဲ့လိုမျိုးတွေမင်းလုပ်ပြီးတာအာကိုကြီးရဲ့တန်နေထွက်နေတယ်อืมဘာပေါ်နေတာလဲ ခံခံရေးစီးပွားရေးလူမှုရေးပညာရေးပေါ့တခုခုအောင်မြင်နေတဲ့ပုံကိုဆိုရင်မုရိတာပွားတယ်တကယ်လို့ဘုန်းကြီးတို့မပွားတိုင်းရင်အလကားနေနဲ့အကုသို့ဖြစ်တတ်အကုသို့မဖြစ်ကြရအောင်ဘုန်းကြီးတို့တွေကသတိထားတာပေါ့နော်အကုသို့ဖြစ်မဲ့စာကုသို့ဖြစ်အောင်လုပ်ရတယ်အောင်မြင်နေတဲ့ပုံကိုတူတူတယောက်တွင်ကိုကမုရိတာပွားလိုက်ရင်ကုသို့လွယ်လွယ်ရတယ် ဝိရိဒမပွားတိုင်းလည်းအကုသိုလ်တွေအလွယ်တကူဖြစ်ပြန်ရောအဲကြောင့်ဘုရားအကုသိုလ်ဖြစ်မဲ့စာကုသိုလ်ဖြစ်အောင်နေကြအဲကြောင့်ဝိရိဒပွားနော်ကိုယ်ရောအောင်မြင်တဲ့တခုတည်းအောင်မြင် ကြီးပွားတာတွေ့လာရင်ဝိရိဒပွားမယ်ကဲပွားကြအောင်အလုံးသောတတ္တဝါတွေရရှိပြီးသောစီစဉ်ချမ်းသာမှမဆိုးရုပ်ပဲပြည်စုံမြဲပြည်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေ။ အလုံးသောတတ္တဝါတွေရရှိပြီးသောစီစဉ်ချမ်းသာမှမဆုံးရုပ်ပဲပြည့်စုံမြဲပြည့်စုံကြပါစေ ချမ်းသာမြဲချမ်းသာကြပါစေအလုံးသောတတ္တဝါတွေရရှိပြီးသောစီစဉ်ချမ်းသာမှမဆုံးရုပ်ပဲ ပြည့်စုံမြဲပြည့်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေလူဖြစ်ဖြစ်ရဟန်းဖြစ်ဖြစ်ဒီဟာကအကုသိုလ်လည်းဖြစ်လွယ်တယ်တကယ်လို့မုရိတာပါတိုင်းလည်းကုသိုလ်လည်းရလွယ်တယ် ဒါတွေကတော့နေစဉ်ဘဝလည်းကျင့်သုံးနိုင်ပါချုပ်ပုဂ္ဂိုလ်ကြတော့ပြောမရဆိုမရဒါမျိုးဒီလိုပုဂ္ဂိုလ်တွေလည်းရှိတယ်မကောင်းတာလုပ်နေတဲ့ပုဂ္ဂိုလ်တွေလူမိုက်တွေလူဆိုးတွေစိတ်တက်ညံ့တဲ့ပုဂ္ဂိုလ်တွေကြောက်ကြံပြောလှုပ်ရှားလုံးတော့သူ့အမြင်တော့ကိုယ်ကဒေါသတွေဖြစ်ရအဲလိုဒေါသဖြစ်မဲ့စာဥပေက္ခဘဝ ဟောသူလို့သူမကောင်းတာလို့သူပဲခံမှာပဲကိုမကောင်းတာလို့ကိုပဲခံမှာသူမကောင်းတာကြီးပြောနေသူပဲခံမှာပဲကိုမကောင်းတာကိုကငါမကောင်းတာပြောငါပဲခံမှာပဲသူစိတ်ထားမကောင်းတာသူပဲခံမှာပဲငါစိတ်ထားမကောင်းရင်လည်းငါပဲခံမှာပဲအဲ့လိုကံတရားဆင်ញင်တာဥပိ္ပခါလို့ခေါ်ပါတယ်ဘုန်းကြီးတို့ဗမာတွေးတဲ့ဥပ္ပခါမျိုးမဟုတ်ဘူးเนาะဒီဘုတ်ကိုမြင်ကြရင်ကလက်မကြည့်တော့ဘူးဆိုတော့ဥပ္ပခါမျိုးမဟုတ်ပါဘူး သူနဲ့ပတ်သက်လို့ချစ်တာလည်းမရှိဘူးမုန်းတာလည်းမရှိဘူးဝမ်းမြောက်ဝမ်းသာမှုလည်းမဖြစ်ဘဲနဲ့စိတ်ကိုတည်တည်ငြိမ်ငြိမ်အငြင်းမြထားတဲ့သဘောပဲအဲတော့ကမ္မတက္ကဟုကံတရားဆင်ခြင်တာပါ။ကဲဘာကြောင့်အလုံးသောတတ္တဝါတွေကံစီမံတိုင်းသာဖြစ်ကြလေသည်အလုံးသောတတ္တဝါတွေကံစီမံတိုင်းသာဖြစ်ကြလေသည် အလုံးသောတတ္တဝါတွေကံစီမံတိုင်းသာဖြစ်ကြလေသည်။ ပြီးတော့ကိုယ်နှစ်သက်တဲ့ကမ္မထံဆက်လက်ပွားများအထောက်ကြမယ်နော်ခေါင်းလေးတွေမော့ထားမယ်နော်နည်းနည်းကြားလိုက်ခေါင်းမော့ထား အာယုံနဲ့မဆိတ်မကပ်ခင်တော့နည်းနည်းလေးကောက်အောင်လုပ်ရဝိရိယလေးတင်ပေးရဝိရိယလေးတိုးပေးရခေါင်းကလည်းမမလေးထားကိုယ်ကလည်းမမလေးထားစိတ်ကိုတင်းနေရင်လုပ်ရစာလိုပြောရင်တော့ထားမဝါဘူးကိုယ်ကလည်းတင်းနေရင်တင်းဆိုတောင့်တင်းတာမျိုးပေါ့ပေါ့ဖြောင်းဖြောင်းမမထားခိုင်းတာဖြောင်းမမထားမှခါလည်းဖြောင်းနေမှခေါင်းကလည်းမတ်နေမှ ဝင်လေထွက်လေကလွယ်ကူရဝင်တော့မှားတာလွယ်တာပေါ့ဗျာရှူရတာလွယ်တော့ထာမဝါဆိုကိုယ်ကကိုယ်အားလည်းရှိရမယ်စိတ်အားလည်းအပြည့်ရှိရစိတ်အားလည်းရအောင်လုပ်မယ်များတွေကတော့ရှုမှတ်နိုင်သေးတာကိုယ်ဘာလို့မရမှာလဲလို့စိတ်အားလည်းတင်းပြီးမှတ် ဒါလပရကမောဆွဲဆွဲမြဲမြဲဖြစ်အောင်လို့ဆွဲတော့မြဲတော့လို့လှုပ်လိုက်မလှုပ်လိုက်ပြတ်လိုက်ရလိုက်ဒီလိုလုပ်ရင်လည်းဘာမှမတွတ်တတ်ပါမပြတ်ကိုလေ့ကျင့်နေရမပြတ်လေ့ကျင့်နေတဲ့သဘော မပြတ်အထုတ်နေတဲ့ဘောကိုဆွဲမြဲတယ်လို့သုံးပါအနိခိတတုရောပုတ္တလေတုနောက်တစ်ချက်က ကိုလိုချင်တဲ့ပန်းနဲ့မရောမချင်းစိတ်ကိုရှော့မချအောင်နောက်ပြန်မစောနောက်ပြန်မလှည့်အောင်အဲ့ဒီဝိရိယ၃မျိုးနဲ့ညီအောင်အထုတ်ကိုလိုချင်တဲ့ပန်းနဲ့ရောက်တယ်ဆိုရင်ဘုရားလောကပဲအလုပ်ပဲဖြစ်ဖြစ်ဓမ္မအလုပ်ပဲဖြစ်ဖြစ်ဒီ၃ချက်နဲ့ညီအောင်လုပ်ပါဒါဆိုဘုန်းကြီးတို့လိုချင်တဲ့ပန်းတိုင်းမညာဖုန်ညာနိဗ္ဗာန်ဆိုတာရပါတယ်မေဂိယတုတ်အထကရာမှာအဲ့တိုင်ဖွင့်ထား ကတ်သွားတဲ့ပုံပုံများကဒီကကြောင်းကြတားကြီးမဆက်ရအောင်နော်ဝင်လေထွက်လေမှတဲ့နာနှာခေါင်းကနာသီးဝါခေါ်တော့ကတ်သွားရင်တကြွတားကြီးဆိုင်စိတ်စိတ်ဆိုင်ပြီးတော့မျက်လုံးနဲ့ဖြန့်ကြည့်လို့မြင်အောင်အတင်းဆိုင်မှမျက်ခုံးကြောတွေမျက်လုံးတွေတင်းလာတယ်ကတ်သွားရင်သားလေးပုံမှန်လေးအတိလေးကတ်ကြည့်ဝါယောဒကြည့်တဲ့ပုဂ္ဂိုလ်များလည်း ကတ်သွားပြီးတော့ဒါလေးဒီလေးလိုက်ကတ်ကြည့်စိတ်ကိုဝမ်းပိုက်တဲ့ထားကြည့်အဲ့ဒါဆိုပိုးမြင်လာစာယူမကံစာပုဂ္ဂိုလ်များကကာနုပဒနာကိုစရှုရတာပေါ့ဗျာ စာဆုံးအထုတ်တဲ့ပုဂ္ဂိုလ်ကကာယ ानु ပဒနာစာရှင်ဖို့ကောင်းတယ်။ဘာဖြစ်လို့လဲဆိုတော့ခန္ဓာကိုယ်ရဲ့ရုပ်ခန္ဓာနာမ်ခန္ဓာဆိုဒီလိုနှမျိုးခွဲတော့ရုပ်ခန္ဓာကိုယ်ကြီးကရုပ်ခန္ဓာကိုယ်စရှုရခြင်းရွယ်ချက်ကတော့ဒီရုပ်ခန္ဓာကိုယ်ကြီးကဒုက္ခပေါင်းစုံနဲ့စုဝေးရဖြစ်နေလို့စုဝေးရဖြစ်တော့ထင်ရှားတော့ဒုက္ခပေါင်းစုံနဲ့စုဝေးရဖြစ်တယ်။ ရှုကဘောင်းတွေဆူရဖြစ်တော့တော့အဲ့ဒီဒုက္ခတွေပေါ်လွင်ထင်ရှားတယ်ရုပ်ကိုပိုင်ပိုင်နိုင်နဲ့ရှုမှတ်နိုင်နန္တရားစိတ်စိတ်တိတ်တရားရှုမှတ်လို့လွယ်တယ်ဒါကြောင့်အစာဆုံးအထောက်တဲ့ပုံကူများကကာယ ानु ပန္နစာပြီးအထောက်ရတယ် ကောင်းလေးမမလေးထားမှတယ်နော်မနှစ်ပိုင်းကျတော့အချင်းနဲ့စိတ်တွေအားကောင်းနေတတ်တယ်အေးမွားရင်အလုံးလည်းပင်မမယ်ဆိုရင် ပိုအချင်းနဲ့ 7နိုင်ထိုးပြီးတော့ပဲဗျာအခုလိုချိန်ပြီးအောင်အထောက်နိုင်ကြတဲ့တော့ဟောမြောင်းတာသာရုသာရုသာရုခေါ်ပါတယ်ဗျာတရားနာကြအောင်နော်တရားစကန်လေဒီနေ့နဲ့နဲ့ပြန်နေ့ရက်ပဲကြာမှာတော့တယ်ဖះရှင်လက်ထက်တုန်းကနာရဝင်းကျောင်းကတထေးဖះနဲ့စာတွေ့စာညရာဇီကျုံမျိုးတဲ့ အနေပြီးဖះเจ้าတော်ဝေလို့เจ้าတော်သွားရှေးရှေးတုန်းကတော့တင်ញိုင်းတွေမှာမြုပ်တာတဲ့ပြစ်ထားများတယ်ဆွဲပြစ်ထားများတယ်ဖះကညမှာသူတဲခိုတဲ့အိမ်သူတငယ်ချင်းတထေးရင်တဲရင်နဲ့ဖះကအောင်မေမှတ်ရပြီစိတ်တရားကြည်လင်းလာတယ်စိတ်ကြည်လင်းတော့ရောင်လင်းတွေထွက်တော့ရောင်လင်းတွေထွက်တော့လင်းပြီးထင်ပြီးတော့ခဏခဏထနောက်ဆုံးတော့သူထပါကြောင်းသွားတာပဲလင်းပြီးထင်တယ် ဒီတော့ဘုရားအကြောင်းတော်သွားတော့ဂျာခုလမှာတင်ញိုင်းကရှိတယ်။သွားရင်သွားရင်လည်းအဲ့ဒီတင်ញိုင်းလောင်းကောင်းတွေတက်နေမိတာတို့ပါရရကြောက်စိတ်တွေဝင်တာ။ကြောက်စိတ်တွေဝင်တော့လင်းအောင်ပျောက်သွားတယ်။လင်းအောင်ပျောက်သွားနောက်ပြန်လှည့်ကိုကြိုးစားတော့အဲ့ချိန်မှာတင်ញိုင်းဆောင်နတ်ကတထေကြီးဆက်သွားပါတထေကြီးသွားတဲ့ခြေလမ်းနဲ့တိတ်တံမိုးရှိပါတယ်။ ဖရာသည်သွားဖရာကုံတော်တွေဆင်ញင်နှလုံးသွားနေတဲ့အတွက်တန်ဖိုးရှိတယ်လို့ပြောတာကုသိုလ်တွေဖြစ်နေတဲ့အတွက်တန်ဖိုးရှိတယ်လို့ပြောဗိဓမာမှာအဲ့ဒါနဲ့ပတ်သက်ပြီးဗိဓမာတဲ့တုတ်တစ်ခုမှဖွင့်ထားတယ်ခေနုပမတုတ်ထကရာမှာတန်ယုတ်ထကရာနှစ်မှာပေါ့295ဧကိစကဧကိစရခဏီကောဒီတတသဟတာကင်္ခာဥပိစိတဝနိယုစတိဒါတော့ ပါဠိစာပေထောက်ထားခံလို့ပြောတာပါဗမာလိုပြောပါမယ်ဒီလိုမျက်စိတမိတ်လျှက်တပြက်လက်ပြက်တရက်အတွင်းမှာစိတ်ပေါင်းကရေတသိန်းလောက်ဖြစ်တယ်နော်ကရေတသိန်းခြေတလန်းအတွင်းမှာလျှက်စီလက်တာတွက်ကြည့်ပေါ့ခြေတလန်းလျှက်စီလက်တာကြီးအများကြီးဖြစ်နိုင်တာဒီလက်ပြက်တွေလျှက်တပြက်အတွင်းလည်းမှာစိတ်ပေါင်းကရေတသိန်းလောက်ရအခုတော့အခုတော့တသိန်းလို့ပြောလို့ရခုနခြေလန်းတွေမှာလျှက်စီလက်တာကြီးအများကြီးပဲအဲ့ဒါကရေတသိန်းအနည်းဆုံးလောက်ဖြစ်တယ် အဲ့ဒါကိုတင်စားပြောတာတထေကြီးတထေကြီးသွားတဲ့ခြေလမ်းနဲ့တိတ်တံမိုးရှိပါတယ်ခရေတသန်းတံပါတယ်ဆိုတာမျိုးပြောတာအခုလည်းဘုန်းကြီးတို့ယောဂီတို့ဝန္တာစရာကောင်းတာကတရှုတရှိုက်တွင်မှာကုသိုလ်စိတ်တွေအများကြီးဖြစ်နေတယ်ခုနနီးတဲ့တွက်လို့ရင်တရှုတရှိုက်တွင်မှာကုသိုလ်တန်းချီပြီးဖြစ်နေတယ်ဒါကုသိုလ်စိတ်ဖြစ်တာပြောတာဒါကိုပြောချင်တာနော်စိတ်မပြတ်နဲ့ကိုကဒီ ဝင်လေထွက်လေပဲမမဖောင်းပြီးမဲ့မမဘာပဲမမအညာချင်းညာလန်းနဲ့ဘေးလန်းနဲ့ဘယ်အပဲမမတဘာဝမြောင်ရှုမှတ်နေဘုရားတို့တွေမှာကုသိုလ်တွေအများကြီးဖြစ်နေတယ်အဲ့ဒါကိုပြောလို့ပါတယ်နော်ဟိုမှာတော့ခြေတလန်းဒါကတော့တရှုတရှိုက်တွင်တဖောင်းတဖိန်တွင်ခြေတလန်းတွင်မှာကုသိုလ်စိတ်တွေအများကြီးဖြစ်နေတာစူးစမ်းမှတ်ဖို့နော်မနေ့ပိုင်းကျဘုန်းကြီးတို့လှုပ်ပြီးတရားပြောတော့မနေ့ကဘုန်းကြီးအိမ်တိန်ကနေလွှင့်ရတယ်လွှင့်ရရင်ကြောင်းရတော့ဟုတ်လားနှစ်တကူ သူတို့ကလည်းပေးရွတ်ချင်တယ်ဆိုဘုန်းကြီးတွေလည်းဒီကျုပ်ကိစ္စတွေကယောဂမတွေငဲ့ပြီးလောက်ကိုယ်လုံးလည်းမပြည့်အောင်သူတို့နှစ်တကူပေးတရားနာခြင်းနဲ့မနေ့ဆောစောထားသွားတော့အဲ့ဒါနဲ့လောက်ပေးရအဲ့ဒီအင်္ဂါပဲမနေ့ကနေလွှင့်မနေ့ပိုင်းအခုတော့ကြောင်းကနေပြောပါမနေ့ပိုင်းကမနေ့မနေ့ပိုင်းကဗာရိကရာဟုဒတုတ်ဆိုနှစ်တကူမှာဟုတ်လားတုတ်အနေနဲ့ပြောရင်တော့ကောင်းသောညပေါ့ဘုန်းကြီးတို့ကတော့ နှစ်တကူဆိုကောင်းသောနာနဲ့ခင်းပါလို့ကောင်းသောနေခင်းပါကောင်းသောညနေခင်းပါလို့ဒီလိုနှုတ်ဆက်လို့ရတယ်အဲ့ဒီတရားနဲ့ပတ်သက်ပြီးပြောတယ်အဲ့ဒီဗာရိကရတုတ်ကဥပရိပန္နာတမှာ၄တုတ်လာတွေ့မနေ့ကတတုတ်ပြောခဲ့တယ်ပေါ့ဗျာဒီနေ့တတုတ်မနေ့ကနဲ့ထပ်ပြောရမှာပါဒီနေ့တတုတ်ကတော့ရှင်အာနန္ဒာနဲ့အဲ့ဒီဗာရိကရတတုတ်ကိုဟောတဲ့အတွက်အာနန္ဒဗာရိကရတတုတ်လို့ခေါ်တယ်ရှင်အာနန္ဒာဟောတာ တာဝတိမြို့စေတဝန်ကျောင်းဗုဒ္ဓသတင်းသုံးနေတဲ့ချိန်အဲ့ဒီချိန်မှာပဲရှင်အနန္ဒာကဒီခုခေတ်လိုပြောရင်ဓမ္မယုံပေါ့ဗျာတရားဟောခမ်းမှာမှာတန်ခါးတွေစူးဝေးနေတဲ့ချိန်တေကတရားစကားပြောနေတဲ့ဒီဗာရိကရတတုတ်ကိုအကျဉ်းနဲ့လည်းဟောအကျဉ်းနည်းနဲ့လည်းဟောပါတယ်အကျဉ်းနည်းနဲ့ဟောပါအကျဉ်းနည်းနဲ့ဆိုဂါထာ၄ပုဒ်ရှိတယ်ပေါ့ဗျာအဲ့လိုဟောတာအဲ့ဒါကိုထပ်ချက်ဟောတာကိုအကျဉ်းနည်းနဲ့ဟောတာလို့ပြောပါတယ် တရားဟောပြီးတဲ့အချိန်မှာဗုဒ္ဓကြွလာရဟန်းတော်များပြီးတယ်မေးတယ်ချစ်သားရဟန်းတော်တဲ့အခုဘယ်ရဟန်းကတရားဟောပေးပါသလဲဒီလိုမေးတယ်မှန်ပါဗျာရှင်အနန္ဒာကဟောပေးပါတယ်ရှင်ဗျာလို့ပြောကြအဲ့တော့ဗုဒ္ဓရှင်အနန္ဒာမေးပါတယ်ချစ်သားအနန္ဒာဘယ်လိုများဒီဗာရိကရာတုတ်ကိုဗာတရားဟောတယ်ဗာရိကရာတုတ်ကိုဟောပါတယ်ဗျာဘယ်လိုဟောလဲဆိုမြတ်စွာဘုရား ဟောကြားတဲ့အတိုင်းတပည့်တော်တဆင်ပြန်လဲဟောကြားပါတယ်ဖုရားဒါလေးလျှောက်ထားတာပါအဲ့တော့ဒါကိုပြောချင်းရည်ရချက်ကတခြားမဟုတ်ပါဘူးဘုန်းကြီးတို့တရားဟောအခုတရားပြတဲ့အခါမှာတချို့ပုဂ္ဂိုလ်တွေကမေးတယ်ဆရာတော်ကဘာနီးလဲညာနီးလဲဟောဟိုဆရာတော်ကြီးဆုံးအောင်လည်းမပြောဘူးဒီစားဘုန်းကြီးတို့အဲ့ဆရာတော်ကြီးနီးကိုသင်ပေးတာမဟုတ်ဘူးနော်ဒီဖုရားဟောတရားကိုအဓိက ထားသင်ပေးတာဆရာတော်ကြီးကသူအာတန်တဲ့ဘက်ကနေတရားကိုယူပြီးရှုတော့မှနေရှုသွားတယ်အဲ့ဒါလို့ဆိုဒီမကြီးတို့ဒီကကြီးတို့ဒီစိတ်တစ်ပိုင်းမဲ့သိမှာပဲ ဘုန်းကြီးတို့သိစေချင်တာဘုရားဟောတရားတွေအကုန်သိစေချင်တယ်ပြီးတော့မှကိုရှုမှတ်လို့ဘိုင်းကနေရှုပေါ့ဗျအဲ့ဒါအရေးကြီးတာနော်ဘုရားစကားနဲ့ဒီဆရာတော်ကြီးစကားဘုရားစကားအဓိကပဲလေဘုရားတရားအဓိကပဲဒါကိုနားလည်ထားဘုရားတရားမူရင်းပဲဒီတရားပေါ်မှာမှယူပြီးအားထုတ်တာပြီးတော့ဗာဏိညာဏီတို့ကိုယ်အကုန်ရောအဲ့ဒါပို့ဆိုးတယ်ဒါကြရီချိုးကဒိဋ္ဌိဆိုဖြိုးမယ်ဖြိုးရမယ်အဲ့ဒီဒိဋ္ဌိဆိုးရနေတာမျိုး အဲ့ဒီနီးပဲဆွဲတာကြာနာအမှားထင်တာလေအကုသိုလ်တွေအများကြီးဖြစ်တယ်အဲ့ဒါသတိထားမယ်နော်ဟာငါနီးမှမှန်တယ်သူနီးကမှားတယ်အဲ့လိုမျိုးဖြစ်တာဘုန်းကြီးတို့တရားပြောဟိုခုရှင်အာဒိသဝန်သားပေါ့ဒီဘတော်ကိုဆွင်ဘာသာနေဘုရားဘာသာပြသင်္ကန်းဝဲလာနောက်ကမောဂုတ်တရားတွေဟောတယ်သူဝိပန္ဒတာရှိတယ်ဘုရားဆရာတော်ကြီးနေရတော့မိုးဒိဋ္ဌိဆိုဖြောအောင်ဖြောအောင်ပြောတယ်ပြီးတော့သူတို့ကိုယ်တော့မိုးကုတ်ဒိဋ္ဌိကြီးဆွဲနေတယ်ဒီမိုးကုတ်တရားပဲ မှန်တယ်တရားမျိုးပြောအဲဒီအခုကအတူတော့မဟုတ်ပါဘူးဒီဂန်ဂန်ဂန်ကနာရလို့ဖြစ်နေတာဒီနည်းပဲမှန်တယ်ဒီနည်းအာတန်တယ်ဂျန်နယ်နည်းမှားတယ်အဲဒီလိုမဟုတ်ဘူးနော်မူရင်းတရားဘုရားတရားကိုတရားလေးလာစေခြင်းနဲ့ပြီးမှဆရာတော်ကြီးနေရာတော့လောက်ရတာပေါ့သူတို့ကလက်တွေကျင်ညာအထောက်သွားတာဆိုဒါပဲဆရာလည်းမလို့နော်ပြီးတော့ဒီတစ်ခုတည်းလည်းအမှန်ဆိုဆွဲကင်ကြလည်းမလို့ဘူးဆွဲကင်တိုင်းသူများနေတယ်မှားထင်ပြီးအကုသိုလ်တွေဖြစ်တတ်လို့ ။အကြောင်းဘုန်းကြီးတို့ဒီမှာဖះဟောတဲ့အတိုင်းဒီမှာအရှင်အနန္ဒအဲ့ဒါပြောသွားတယ်။အနန္ဒဒီဗရဂရတုတ်ကိုဘယ်လိုဖះဟောထားတဲ့အတိုင်းပဲဟောပါတယ်။ဖះဟောအဓိကပဲ။ဒါကြောင့်ဖះအိမ်မှာတာရုတာရုခေါ်ပြီးအနန္ဒချီးမွမ်းသွားတယ်။အဲ့တော့ဘုန်းကြီးတို့ဖះဟောနည်းကတော့အဓိကကြပါတယ်။ပြီးမှအာရှိယကတော့ခုကတော့ဖះဟောနည်းပြောက်ပြီးဗာဏိညာဏီရရှေ့ရောက်နေဖះနည်းမရှိသလိုဖြစ်နေ။အဲ့ဒါလည်းပြောချင်တော့နော်။ဒီမှာမနေ့က တုတ်လေးကဗရမဂါထာ၄ပုဒ်ဟောတယ်ပြီးတော့မှအဲဂါထာ၄ပုဒ်အချင်းချုပ်ပြန်ပြောမှာနော်ဒီနေ့တခြားတုတ်ရဲ့အကြောင်းပြောချင်တယ်ဗရမဂါထာတစ်ပုဒ်ကဘာလဲဆိုတရားရှုမှတ်တဲ့ပုဂ္ဂိုလ်အစိတ်အတိတ်ကိုလည်းမလိုက်နဲ့အတိတ်ကိုလည်းမတွေးနဲ့ပြောတာဘာဖြစ်လို့လဲဆိုအတိတ်ကအကြောင်းအရာပြီးသွားပြီမဖြစ်သေးတဲ့အနာဂတ်ကိုလည်းမမျှော်လင့်နဲ့ဘာဖြစ်လို့အနာဂတ်သူလည်းမရောက်သေးဘူးတဲ့ ဒါဘုရားကိုယ်တိုင်မိန့်ခဲ့တဲ့စကားပါရိကရတာတော့မှာနံပါတ်1အဲ့ဒီခါတာမိန့်တာဒါအချင်းချုပ်မိန့်ပြီးတော့မှပစ္စုပန်တဲ့တဲ့ရှုရမယ်ဆိုတော့မိန့်ပါတယ်ပစ္စုပန်ဖြစ်တဲ့တရားကိုထိုဖြစ်တဲ့ခိုက်တာမှာပဲဝိပဿနာရှုရဖြစ်ပေါ်နေတဲ့ခိုက်တာမှာမနေ့ကဘုန်းကြီးပြောခဲ့တဲ့လျှက်စီလက်တဲ့ဥမာနဲ့လျှက်စီလက်တဲ့ခါမှာဘယ်နှလက်မဲ့ဆိုကြိုတင်ပြောလို့မရဘူး ပြီးတော့လျှက်စည်းလက်ပြီးလည်းဘယ်နာလက်ပါလဲလက်ညှိုးထိုးပြလို့မရဘူးလက်တက်ခိုက်တာမဲ့ဒီနေရာမဲ့ပေါ်ဒီနေရာပြောက်သွားဘယ်လိုပုံစံနဲ့လက်လက်တလဲဆိုရင် ထင်ရှားရပြလို့မရဘူးဓာတ်ပုံရိုက်ထားရင်တော့ရမှာပေါ့ဟိုလိုတာမန်ကတော့စိတ်နဲ့မှတ်နေတော့မရဘူးလက်ပြီးပြောက်သွားမယ်လက်တက်ခိုက်တာမဲ့လက်တာမမြအောင်ကြည့်ပေါ့ဘယ်လိုလက်တလဲဘယ်လိုလင်းရောင်နေလက်တလဲဘယ်လိုဖြောင်းလက်တလားကောက်လက်တလားကိုယ်လက်တလားဝိုင်းလက်တလားဒါကတော့ လက်တဲ့ခိုက်တာမဲ့ကြည့်လို့ရဒီလိုပဲယုံနံသဘောတရားတွေကဖြစ်နေတဲ့ခိုက်တာဖြစ်နေတဲ့အတိုင်းမြင်အောင်ကြည့်ရဘုန်းကြီးတန်ခုပြောနေတဲ့ခိုက်တာမဲ့ကြားအောင်နားထောင်လွန်သွားပြီးမှစဉ်းစားဘာပြောရလို့ဘာပြောလဲနောက်ပြောရတယ်လွတ်ရှေ့ပြောရတယ်လည်းဘာမှမမှတ်မိဒါမျိုးတွေဖြစ်တယ်ဒါကိုပြောပါတယ်ပြီးတော့ဗာမိတ်လဲဆိုတော့အဲ့လိုပြစ္ဆုတ်ပံတဲ့တယ်မှာမရှုတတ်ရင်ဟုတ်နော် ဖြစ်နေတဲ့ဟာတွေလည်းတွန့်ဆုတ်ပြက်စီးသွားတယ်အဲ့ဒီလိုမဖြစ်ရအောင်ဖြစ်နေတဲ့ခိုင်းတော့ဖြစ်နေတဲ့အတိုင်းရှုမရှုတိုင်းတော့အဲ့ဒါတွေကဒီပစ္စုံတဲ့တဲ့မမိဘူးပေါ့ဒါကိုပြောပါနောက်တစ်ခုကတော့အစ္ဆေဝကိစ္စမတ္တဗံကောဇိညာမရဏံသူဝေနေယနာယိနောသင်္ကရံဒေနမဟာဒေနနာမေဇုနာဒီကာတာလေးတော်တော်ကောင်းပါတယ်ဘုန်းကြီးတို့ခဏခဏပြောပြပါကိုလှုပ်ရှားကြီးတဲ့ကောင်းတဲ့လှုပ်ရှားကောင်းတဲ့အလုပ်ကိစ္စမှန်သမျှပေါ့နော်ဘုန်းကြီးတို့မိတ်သွားတာတော့ဗာလဲဆို လှူဒန်းပဲဖြစ်ဖြစ်သီလဆောက်တည်တာပဲဖြစ်ဖြစ်တရားအထုတ်တာပဲဖြစ်ဖြစ်အချိန်မဆွဲနဲ့ပြောတာ။ဘာဖြစ်လို့အချိန်မဆွဲခြင်းလဲဈေးပဲဆိုမနေ့ကဆိုဘုန်းကြီးတို့လောကမှာတန်ခါလောကမှာပဲဖဝင်းကဘုန်းကြီးလေးတစ်ပါးပြန်တော်မူသားလို့တရင်ရောက်လာဘုန်းကြီး message ပို့တက်တော်90ပဲရှိသေးတယ်ဘုန်းကြီးတို့လည်းတော့10နှစ်ကျော်ကျော်လောက်ငယ်ပြန်တော်မူသွားရှာ။နော်ပြီးတဲ့ဒီ2000 29နှစ်ဒီဇင်ဘာညမှာပြန်တော်မူသွားကြာတာပရိညပြန်တော်မူသွားရှာอืมဒါလေးမှတ်ထားဖို့အဲတော့ဒီပူတာတို့နာတာတို့သေတာတို့အထူးသဖြင့်သေဘေးပေါ့လေအချိန်မရွေးဖြစ်နိုင်တယ်ဒါကြောင့်မို့ဒီမှာဒီကနေ့လှုပ်ရှားဒေဇာတို့ကုသိုလ်ပေါ့လေဘာကုသိုလ်ပဲလှုပ်ချင်းလှုပ်ချင်းချက်ချင်းလှုပ်လိုက်ပါလေအချိန်မဆွဲပါနဲ့အခုပဲလှုပ်ပါလို့တိုက်တွန်းဘာဖြစ်လို့လဲဆိုတော့လက်ဖြာမှာဘယ်သူမှသေရမယ်ရှင်မယ်အာမခံချက်မရှိဘူး ဒီနေ့ဒကာကြီးတို့ဘုန်းကြီးတို့ဘုန်းကြီးတို့တွေ့နေကြတယ်ဓမ္မကြီးတို့တွေ့နေကြတယ်လက်ဖြံသိမဲ့ရှိမဲ့အမခံညာမရှိဘူးလို့ဘုရားဒါပြောတယ်အကြောင်းကတော့အနာယိနောသင်္ကရန္ဒေနမဟာဒေနပိစုနာသင်မင်းရဲ့စစ်တီတွေကဘုန်းကြီးတို့နာမှာဝိုင်းနေတယ်ဒီမင်းဒီသင်မင်းရဲ့စစ်တီတွေကိုဘယ်သူမှအချိန်ချက်ပြုတ်လောက်တာတော့မရှိဘူးလေသင်မင်းရဲ့ငါတော့ချက်ချင်းမခေါ်ပါငါကုသိုလ်မလုပ်ရသေးလို့ပါ ငါတရားမထုတ်ရသေးလို့ပါငါသီလမဆောင်သေးဘူးမှချိတ်ချက်ထားတာမရှိဘူးသူခေါ်လို့ရင်အသာလေးလိုက်သွားဒီသိမင်းကိုအနိုင်တိုက်အောင်လုပ်မယ်ခုဆေးတွေမြို့မြို့စ조사ထွင်ကြမသိအောင်ဘယ်သူမှမထွင်နိုင်ပါဘူးတရားတရားကျော်ဆိုအကုန်လုံးတရားတရားတော်မှာလက်ညှိုးရလက်ချိုးရတွက်လို့ရတယ်တရားပြီးတဲ့နေနေနိုင်တဲ့ပုံကိုနော်90ကျော်တဲ့ပုံကိုလက်ချိုးရတွက်လို့ရဒါကြောင့်မို့ ဒီသိမင်းတွေလက်ဥမှုဟုတ်လားဘုဂုတ်ဆရာတော်ရတော့အသေးမိုးကညံဥအောင်လုပ်ဆိုရင်အသိဉာဏ်တွေဝိပဿနာဉာဏ်တွေဖြစ်အောင်လုပ်လို့ပြောတယ်။သိချင်းကြောင်းတရားတွေအများကြီးပဲနော်။ကိုယောဂဆိုးကြောင်းလည်းသိနိုင်တယ်။ကာယစီရင်ဖြစ်ပြီးသိနိုင်တယ်။နောက်ပြီးတော့စာရည်သာမှားပြီးတော့လည်းသိနိုင်တယ်။လက်နဲ့မျိုးစုံဒီခေတ်ကလည်းလူမိုက်လူရန်ကားတွေလည်းပေါ်လာ။ဒီလူတွေရဲ့အသိတရားမရှိကြောင်းလူတွေအများကြီးသိနိုင်တယ်။ ငလင်ဘေးမီးဘေးရေဘေးလေဘေးဟာအများကြီးပဲဒီသေဘေးတွေဟာဝိုင်းတာဘုန်းကြီးတို့နှီးပေါင်းကြဒီသေမင်းတွေတွေ့လာပြီးသေမင်းကခေါ်လာပြီးဆိုရင်ခုနလိုသူ့ကိုချိန်ချက်ပြုတ်ထားတာမရှိဘူးသူ့ကိုလက်ပေးပြီးတော့သေမင်းရဲ့ဒီ1000ဒေါ်လာ1000ယူပါဒီတော့ဒေါ်လာ1သန်းယူပါဘယ်နေ့မှငါ့ကိုခေါ်ပါဆိုဘယ်သူမှလုပ်လို့မရဒီသေမင်းကနိုင်တိုက်မယ်ဆိုဆေးဝါးတွေမျိုးစုံဖော်တာဒီလိုဖော်တာလည်းမရှိဘူး ချိန်တိုင်ရင်တင်မင်းကခေါ်ရင်ဘုန်းကြီးဖြစ်ဖြစ်ဒီမှာကြီးတို့ဒီကကြီးတို့ယောဂီအားလုံးအတားကြီးလိုက်ပါသွားတယ်ခုဆိုအများကြီးလေဘုန်းကြီးတို့ရှိမှာဘုန်းကြီးတော်တော်ကြီးသွားပြီးပြီးပြီးခဲ့တဲ့နှစ်ကနေအများကြီးပဲအသီးတွေသွားကြတယ်နောက်ဆုံးတစ်ချက်ကတော့ဗာမိတ်လေအေဝံဝိယာရိအာတာပိမဟောဒတမတန္တိတံတံဝေဗတ္တိကရတော်ဒီတန်တော်အာရှိခဏိမုနီဒါတော့ဘုန်းကြီးတို့ဖတ်ပြတခြားမဟုတ်ဘုရားကဒီဗတ္တိကရတာတုတ်ကောင်းသော ညင့်ဖြစ်ဖို့ကောင်းသောနန္ဒခင်ဖြစ်ဖို့ကောင်းသောညဖြစ်ဖို့ကောင်းသောနေ့လည်ခင်ဖြစ်ဖို့ဒီတရား၄ဒီကာရ၄ခုနဲ့ညီဒီတရား၄ပုံနဲ့ညီကျင့်ဖို့ဆိုတာဒါလေးသိစေချင်လို့ဖတ်ပြအဲဒါကြောင့်မို့ကိုပြုလုပ်ရှာကိစ္စတွေကိုအထူးသဖြင့်ဝိပဿနာအထုတ်တဲ့ပုံကိုယ်တွေကမပြင်းမရည်နေညမပြပြင်းတာမရှိပဲတွန်းဆုပ်တာမရှိပဲအပုဒ်မြအထုတ်နေရမယ်အဲလိုအထုတ်နေတဲ့ပုံကနေ့မှာ တတိမပြောင်းအထုတ်ညမှာတတိမပြောင်းအထုတ်မနေ့မှာတတိအခုလိုမနေ့ခင်မှာတတိမလွတ်အောင်အထုတ်နေဒါကောင်းတော့နနေ့ခင်ပေါ့ဗျာနေ့လယ်ပိုင်းမှာတတိမပြောင်းအောင်မလွတ်အောင်အထုတ်နေတဲ့ပုဂ္ဂိုလ်ကောင်းတော့နေ့လယ်ခင်ညနေပိုင်းမှာအထုတ်ကောင်းတော့ညနေဝင်ပေါ့ညပိုင်းမှာတတိမလွတ်အောင်ညံတဲ့တတိနဲ့မလွတ်အောင် ကောင်းတဲ့ညခင်ခုနိုင်ပေါ့ဒါမျိုးဖြစ်တယ်ဆိုဘုရားဟောတာ ဒါကတော့ဘုန်းကြီးတို့ဖရာကိုယ်တိုင်ဟောတာတဲ့ပါရိကရာတာတုတ်အလုံးဘုန်းကြီးပြောတယ်လေးတုတ်ရှိတယ်ခုနှစ်တုတ်ပြီးသွားဖရာကမနေ့ကပြောတာဖရာကိုယ်တိုင်ဟောတယ်ပါရိကရာတာတုတ်ဒီနေ့ခုနပြောတာရှင်အနန္ဒဟောတဲ့ပါရိကရာတာတုတ်ရှင်အနန္ဒလည်းဖရာဟောတဲ့အတိုင်းပြန်ဟောတာနော်ဒါလေးသတိထားစေခြင်းတယ်ဘုန်းကြီးတို့ကတရားဟောပြီးတရားပြပြီးဆိုဖရာဟောတဲ့အတိုင်းပြမယ်အထောက်ထားခိုင်လုံပြောရမယ် ဟိုဆရာတော်ကြီးပြောတဲ့နေ့ဒီဆရာတော်ကြီးပြောတဲ့နေ့ဆိုဘုရားဟောပြောင်းတယ်ဒါကိုသတိထားဖို့လိုတယ်သူတို့ကဘုရားမဟုတ်ဘူးဘုရားဟောတဲ့ဟာကိုပြန်ပြီးတော့ပြတာဒါမှန်တာနောက်ဗာရိကရတာတုတ်တတုတ်နှစ်တုတ်ကြံသေးတယ်ဒုတိယတုတ်ကဘာလဲဆိုမာကိစ္ဆာနာဗာရိကရတာတုတ်လို့ခေါ်တယ်ဘုရားရှင်လက်ထက်ကဖြစ်ပြပြောပြမယ်နော်ဘုရားတရားတွေဟောပြီးဒီတရားပွဲမှာဒီ ဘုရားဟောတဲ့တရားတွေကိုနားလည်နိုင်စွမ်းရှိတဲ့အရှင်မြတ်တွေပါတယ်ရှင်အနန္ဒာတို့အခုပြောမဲ့ရှင်မာကေစီတို့ဘုန်းကြီးကရှင်မာကေစီလို့ခေါ်တယ်သူဘွယ်ကရှင်ကိစ္ဆာယနာရှင်သာရိပုတ္တရာတို့ဒီလိုပေါ့ရခုဓမ္မကြီးတို့ဘုန်းကြီးတို့ဘုန်းကြီးကနေတရားဟောပေးတယ်ဓမ္မကြီးတို့ကနားမလဲဒကာကြီးကနားနားလဲတဲ့ပုဂ္ဂိုလ်မေးရတော့မေးတော့အဲ့ဒီပုဂ္ဂိုလ်ကနေရှင်းပြတော့ဒါမျိုးလေးပေါ့အဲ့မှာတော့ဟိုရှင်မြတ်ကြီးတွေကဘုရားဘာဆိုလိုတာဆိုသိတယ် ဖြစ်ပုံလေးပြောမယ်နော်မာဂိသနာတုမာဂိသနာဗာရိကရာတောက်ဆိုတာဘုရားရှင်ကရာဇကြုံမြို့တဘောဓာရုံကျောင်းတဘောဓာမြက်ကမ်းဘေးမှာရှိတော့တဘောဓာရုံကျောင်းပေါ့ဗျာအဲ့ဒီကျောင်းမှာသတင်းသုံးနေတယ်အရှင်သမိတိအရှင်သမိတိကဘာဖြစ်လဲဆိုတော့နွေရာသီနဲ့တူပါတယ်ဘာလို့ပူလိုက်တော့နန်းနဲ့စောစောသွားတဘောဓာမြက်ထဲမှာရေချိုးလိုက်ခုခေတ်လိုရေချိုးတဲ့အခါမှာ ကိုအကြောင်းနဲ့မှမရှိဘူးဗျမြစ်ကိုသွားသွားချိုးကြတဘောရာမြေတွဲမှာရေချိုးတယ်ရေချိုးပြန်နောက်ပိုင်းကျခုလို ရေသုံးတစ်ပတ်ဒီပါလေးလည်းမရှိဘူးနော်အဲတော့ဒီရေဆိုကြီးနဲ့ဧကတိဝတ်မယ်ဆိုရင်လည်းပဲဧကတိထတ်ဆိုမှာသူကဘာလို့ကြလဲဆိုရေချိုးပြီးရေလက်ရေလက်တင်မိုင်လေးတော့ရေညှစ်ပေါ့လေပြီးတော့တင်မိုင်တစ်ထည်ဝတ်ဧကတိကိုကရေတွေမချောက်ခင်မှာဝတ်လိုက်ဧကတိကဆိုမှာ အဲတော့သူကသစ်မိုင်လေးနဲ့ကမ်းပါပေါ်တက်ပြီးတော့ကို6တွေ့အောင်နေတာသစ်မိုင်လေးတစ်ထည်နဲ့ပေါ့မတ်တရနေတာအဲ့ဒီချိန်မှာနတ်သားတယောက်ကနှစ်သက်ဖွယ်ဆင်းနေပေါ့တဘောတာမြေတစ်လုံးတစ်ခုလုံးကို မနဲ့စောစောပေါ့ရောင်လေးနဲ့တောက်ပါပြီးရှင်သမိဋ္ဌိဌာန်ကိုရောက်လာ ရောက်လာပြီးဘာလျှောက်လဲယဟန်နဲ့ ယဟန်ဟာဗရိကရာတုတ်ကိုအကျဉ်းအဖြစ်၎င်းအကျယ်အဖြစ်၎င်းဆောင်ထားပါသလားခုနဘုန်းကြီးပြောခဲ့တဲ့အကျဉ်းအကျယ်ပေါ့နော်အကျဉ်းဆိုတာခါတာလေးပေါ့အကျယ်ဆိုတာတော့ထပ်ချက်ဟောတာမနေ့ကပြောခဲ့ပါအဲ့ဒီအကျဉ်းအကျယ်ဗရိကရာတုတ်ကိုအကျဉ်းအကျယ်အဖြစ်ဆောင်ထားပါသလားအဲ့ဒီမှာရန်ကလည်းရှင်သမိတ်တွေကလည်းပွင့်လင်းပြောတယ်အမောင်နာသားတဲ့ငါတို့ဒီဗရိကရာတုတ်ကိုဆောင်မထားပါဘူးတဲ့ ဒါဆိုဘုရားတဲ့ရှင်မြတ်ဗတ္တကရာတုတ်လာတုတ်မှာပါတယ်ဂါထာလေးတွေကိုဆောင်းထားသလားအကျဉ်းဆောင်းထားသလားမေးဂါထာလေး၄ပုဒ်ရှိတယ်ခုနဘုန်းကြီးပြောပြအဲ့မှာလေရှင်သမိတ်တွေကဝန်ခံတယ်မောင်တတငါတော့ဒီကဗတ္တကရာတုတ်ဗတ္တကရာတတုတ်လာဂါထာလေးလည်းဆောင်းမထားပါဘူးတဲ့အဲ့မှာ तू ကပြန်မေးတယ်မောင်တတကိုဆောင်းထားသလားလို့မေးတော့ညာနဲ့ကျွန်တော်လည်းဒီဗတ္တကရာတုတ်လာတဲ့ဂါထာလေးကိုဆောင်းမထားပါဘူးတဲ့ ဒါပေမဲ့လေအရှင်ဘုရားကဒီဗရိကတာတုတ်လာတဲ့တုတ်မှာပါတဲ့တရားတို့အကျဉ်းအကျေအဖြစ်သင်ယူပြီးဆောင်ထားပါတဲ့ဒီဗရိကတာတုတ်ဟာအကျင့်မြတ်အစာဆုံးဖြစ်လို့အကျိုးရှိပါတယ်ဘုရားလို့ရှောက်သွားခုနလေအတိတ်ကြောင့်တွေပေါ်လိုက်ဘယ်လိုမှတ်မယ်အနာဂတ်ကြောင့်အတွေးတွေပေါ်လိုက်ဘယ်လိုမှတ်မယ်ပစ္စုပန်တဲ့တွေဘယ်လိုရှုမယ်အဲ့ဒါအကျင့်ကြောင့်ဟောသွားလို့ဒီတုတ်ကိုဆောင်ထားရင်တဲ့ အကျင့်ရဲ့အစအဦးဆုံးကျင့်နည်းဖြစ်လို့အကျိုးကျေးဇူးများပါတယ်ဒါလေးမိတ်ဒါလေးလျှောက်ထားတာအဲ့ဒါနဲ့နတ်ကအဲ့လိုလျှောက်တာပြီးပျောက်ကွယ်သွားတော့ဗောလေအဲသူကခဏကိုရေချောက်ပြီးတော့သင်္ကန်းသင်္ကန်းပြန်ဝဲကြောင်းသွားမနဲ့လင်းလာတဲ့ချိန်မှမှသူကဖះကိုသွားလျှောက်တယ်ခုနမနဲ့စောစောကနတ်ကသူ့လျှောက်သွားပုံမျိုး ဘုရားစွာဘုရားလျှောက်ထားတယ်လျှောက်ထားပြီးတော့မြတ်စွာဘုရားတပည့်တော်ဒီဗတိကရတာတုတ်ကိုအချင်းအကျေအပြင်ဟောကြားပေးဖို့လျှောက်ထားတောင်းပါတယ်မြတ်စွာဘုရားဤမှာသူ့ကိုဓမ္မအုံးထဲမှာဟောတဲ့သဘောရှိတယ်ဗျသူ့ကိုအချင်းမဲ့ဟောတယ်အချင်းဟောပြီးတော့မြတ်စွာဘုရားကျောင်းတော်ထဲဝင်သွားတယ်အဲ့တော့သူကလည်းအကုန်လုံးနားမလည်ဘူးဗျာနားမလည်တော့ဒီကျောင်းတိုက်ထဲမှာခုနရှင်မာကစ္စည်းရှိတယ် ရှင်မကိစ္စထံကိုသွားလျှောက်ရှင်ရှင်မကိစ္ဆာနာလို့ခေါ်တယ်ဗမာတော့ရှင်မကိစ္စပေါ့သူ့သွားလျှောက်တယ်သူ့သွားလျှောက်တော့ရှင်မကိစ္စကနေပြီးတော့အကျယ်ချက်ဟောပေးတယ်ဗြဟ္မဘုရားဟောတာတဲ့အကျင့်ကိုပြောပြတယ်ဘုရားဟောတာတဲ့အကျင့်ကခုနလိုပြန်ပြောမယ်နော်ဗမာလိုပြောကြအောင်တရားထုတ်နေအတိတ်အကြောင်းအရာတွေပေါ်တယ်ဗျတွေးတယ်ဗျဘုန်းကြီးလည်းတွေးတာအဲ့ဒါကိုသူက မတွေးနဲ့အတိတ်အကြောင်းအရာကဘာဖြစ်လို့လဲဆိုပြီးသွားပြီတဲ့မတွေးနဲ့ဆိုတော့ဒီလိုမတွေးနဲ့မရဘူးဗျရက်လို့မရဘူးဗျနော်အတိတ်အကြောင်းအရာတွေးတယ်ဆိုဘာလဲဆိုအနည်းကဖျားဟောတဲ့တရားရင်ပြောမယ်နော်သူကဒီရှင်ကိစ္ဆာနာပို့ပြီးတော့သူကတော့အသေးစိတ်တယ်ဖျားတော့တာမန်မဲဟိုမှာဟောသွားတယ်မနည်းကဘုန်းကြီးပြောတယ်ဖျားကတိတ်တုံးကဖြစ်ခဲ့တဲ့ရုပ်ပေါ့ဒီခန္ဓာကိုယ်ကြီးပေါ့ ဟာငါအတိတ်ဘဝအတိတ်အချိန်တုန်းကငယ်တဲ့ရွယ်ချိန်ပြန်ကြည့်တော့ဟောငါမျက်နှာပြီးဖြူဖြူလှလှပါပါအခုဆိုရင်ဘာဖြစ်လဲဘုန်းကြီးတို့အသားရည်တွေတွန့်လာပြီဆလင်တွေကဖြူးလာဟုတ်လားဒကာကြီးတွေဒီမှာဘုန်းကြီးတွေခေါင်းကိုဖြူးနေဒီမှာဒကာကြီးတွေလည်းခေါင်းကိုဖြူးနေဘုန်းကြီးဒကာကြီးတွေအကုန်လုံးဘုန်းကြီးတို့လည်းဖြူးကုန်ပြီလေငငယ်တော့ရုံမဟုတ်တော့ဘူးလေငါငငယ်တော့ဟုတ်လားရုပ်လေးကတင်းတင်းရင်းရင်းတန်တန်ပြပြချောချောလှလှလေးပေါ့အတိတ်တွေကိုတွေးပြီးအတိတ်ကိုတွေးပြီးတော့ နှစ်သက်တာမဓာတ်ပုံလေးရှိမယ်ဆိုဟုတ်လားဒီကမျိုးသားကျော်ကိုပုံလေးကိုကြည့်ပြီးကျဉ်းနိုင်တယ်မျိုးသမီးတွေဆိုပို့ဆိုတော့တော့ဓမ္မကြီးဓမ္မကြီးတော်သလားကြီးပုံလေးကြည့်ပြီးငါငငယ်ကတဲချောပါလားတဲလားပါလားအတူတူပဲပြဘုံကြီးရောလူကဖြစ်တတ်တယ်နော်အဲ့ဒါကိုပြန်ပြောတယ်ဘုရားကအဲ့မှာတော့ဘုရားရုပ်ပဲတာမန်ပြောတယ်အဲ့ဒီအတိတ်ရုပ်ကိုပြန်တွေးပြီးတော့နှစ်သက်နေတာတဲ့သဘောကျနေတတ်တယ် အဲ့လိုနှစ်သက်သဘောကြတာအတိတ်ကိုပြန်ပြီးတော့တွေးတာပဲတွေးပြီးတော့နှစ်သက်သဘောကြတဲ့စိတ်တွေဖြစ်နေတတ်တယ်အဲ့လိုအတိတ်ကိုလည်းပြန်မတွေးနဲ့ဘာမှအတိတ်ကလည်းပြီးပြီးသွားပြီအဲ့ဒါကိုအတိတ်ကိုမတွေးအောင်ရအောင်လုပ်ရတယ်အဲ့ဒီလိုအတိတ်ကိုတွေးပြီးနှစ်သက်မှုမဖြစ်စေခြင်းအတိတ်ကိုဆက်မတွေးတာအတိတ်ကိုမလက်အစင်မလိုက်တာနှစ်သက်မှုမဖြစ်မဖြစ်စေခြင်းဒီဆိုဒီတိုင်းမဖြစ်အောင်လုပ်လို့မရဘူးဗျရှုမှတ်ရတယ် တတိလွတ်နေတတိညာလွတ်နေတော့ကိုယ်ပုံလေးကိုကြည့်ပြီးตาရနှစ်သက်နေမှာပဲဒါလေးကိုကြည့်ပြီးတော့ဒီကနတတိနဲ့ညာနဲ့ဆင်ញံတရင်တော့ဒီအတိတ်တွေးလေးကပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်တော့အဲနှစ်သက်မှုစိတ်လေးကပေါ်ပြီးပြောက်ပေါ်ပြီးပြောက်ဆိုရပ်သွားမှာပဲဒီတိုင်းကတော့မဆွဲလောက်အောင်ဆိုတော့တာမရှံကလုံးလုံးမရပါဘူးဒါကဘုရားတာမမဲ့ဟောသွားအတိတ်ရုပ်ပဲဟောသွားအတိတ်ဝေဒနာအတိတ်သင်ညာသင်္ခါရဝိညာဉ်ဒီပေါ်မှာမှာ ပြန်တွေးပြီးတော့စဉ်းစားပြီးတော့နှစ်သက်နေရင်ဒါအတိတ်ကိုအစင်လိုက်နေတယ်အတိတ်ကိုပြန်တွေးနေတယ်ဒါပြောတာအဲ့လိုမတွေးနဲ့တဲ့မတွေးနဲ့ဆိုတော့ဘာဖြစ်လို့အတိတ်ကဖြစ်ပေါ်ပြီးသွားပြီးပျောက်သွားပြီးမတွေးနဲ့ဆုံးလို့မရဘူးဒါကိုတတိနဲ့ညာနဲ့ပြန်ကြည့်ပြီးအတိတ်တွေးနှစ်သက်တဲ့တွေးလို့ပေါ်ပြီးပျောက်ပေါ်ပြီးပျောက်ဖြစ်ပြီးပြဖြစ်ပြီးပြဒီလိုမျိုးမှဒါရသွားတယ်အဲ့လိုမကြည့်တာမရဘူးเนาะအနာဂတ်မှာလည်း ဟောငါဒါမျိုးအနာဂတ်မှာလည်းဒီလိုဖြစ်ရင်ကောင်းမှာပဲဒီလိုယုံမျိုးဖြစ်ရင်ကောင်းမှာပဲဝိညာဉ်တင်ညာသင်္ခါရခန္ဓာ၅ပါးနဲ့ပတ်သက်ပြီးအနာဂတ်မှာလည်းဒီလိုဖြစ်ဖို့မျှော်လင့်တာတောင့်တတာအဲ့လိုတွေးတွေလည်းပေါ်တတ်တယ်အဲ့ဒါလည်းရအောင်လုပ်ရမယ်ဒီတိုင်းမရပါဘူးခုနလိုတတိလွတ်နေအနာဂတ်တွေးမှလည်းနှစ်သက်မယ်တတိညာရှိနော်ဒီအနာဂတ်တွေးပေါ်မှာနှစ်သက်တဲ့သဘောလေးကပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒီလိုမြင်တော့ရက်သွားမှာပေါ့ဗျအဲ့လိုရှုခိုင်းတာဖရာက အဲ့လိုရပ်သွားပြီဆိုမှပြစ္ဆုတ်ပံတဲ့တဲ့ရှုခိုင်းတာဟောဒီရှင်ကိစ္စရှင်ကိစ္စမထေကြသူကပိုတိကြတယ်ဝင်ရတာကြောင့်လည်းသဘောကျလို့ပြောတာသူကဘယ်လိုဟောလဲဆိုတော့အတိတ်တုန်းကဒီမှာဘာဟောလဲဆိုတော့ဘယ်လိုအတိတ်ကိုအစဉ်လိုက်ပြီးတွေးနေတယ်ဆိုတော့အတိတ်တုန်းကတဲ့ငါမျက်စိလေးကဘယ်လိုလေးငါမျက်စိကငါမျက်စိလေးကလှလိုက်တာအစာကြီးလို့ပေါ့ကိုကိုတွေးရတဲ့အစဉ်အာယုံပေါ့ဟုတ်လားကိုနှစ်သက်မြန်လို့တဲ့ပုံကို ဟာဘဇူလေးကသူတွေ့ခဲ့တယ်လေအင်မတန်လှတာပဲအင်မတန်ချောတာပဲပစ္စည်းတွေဆိုတော့ကိုတွေ့ခဲ့တဲ့ကိုပစ္စည်းအရလည်းနှစ်သက်သဘောကြောင့်ဖြစ်တာအတိတ်တုန်းကတွေ့ခဲ့တဲ့ကိုမျက်စိသို့မဟုတ်မြင်ခဲ့ရတဲ့အစင်သို့မဟုတ်ကိုနှစ်သက်မြန်နေတဲ့ပုံကိုအဲ့ဒါအစင်ခေါ်တာအဲ့ဒီ body မှာပြန်တွေးပြီးတော့နှစ်သက်သဘောကြောင့်ဖြစ်တာဆန္ဒရာကဖြစ်တာအဲ့ဒီလိုနှစ်သက်သဘောကြောင့်ဖြစ်တော့အတိတ်တုန်းက ကိုယ့်ရဲ့မျက်စိတွေကိုနှစ်သက်မြန်လို့ရတဲ့ပုံကိုယ်ရဲ့အစင်းတွေကိုနှစ်သက်သဘောကျတာအဲ့လိုတိတိကျကျပြန်ပြောတယ်ရှင်ကိစ္စနာအတူတူပါပဲမျက်စိဆိုတာလဲရုပ်ပဲကိုမြင်ရတဲ့သူနှစ်သက်မြန်လို့တဲ့အစင်းဆိုတာလဲအဲ့ဒီပုံကိုယ်ဆိုတာလဲရုပ်ပဲမြင်ရတဲ့ဆံလဲရုပ်ပဲအဲ့ဒီပုံမှာနှစ်သက်မြန်လို့တွေပြန်ပြီးတော့ဝင်လာတာအဲ့ဒါကတော့ဘာလဲသူအယောနိတောမဏိကလည်းဆင်ញံနှလုံးမသွင်းတော့ဘူးတတိညာလွတ်နေရင်တော့ နှစ်သက်သဘောကြတဲ့စိတ်ဖြစ်မှာပဲဘုန်းကြီးလည်းဖြစ်တယ်အကုန်လုံးဖြစ်နေမှာဒါတွေကိုနှစ်သက်များနှုံမှုအတိတ်တွေးတွေမဖြစ်အောင်မလုပ်မလဲတတိနဲ့ညာနဲ့စောင့်ကြည့်ရမယ်ကြည်နေတိနေဒီနှစ်သက်များတို့တဲ့စိတ်ဆန္ဒရာကစိတ်တဏှာလောဘစိတ်ရောပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒါရသွားတယ်အဲ့လိုရှုမှတ်ရမယ်အဲ့လိုမရှုမှတ်ရင်တော့ဒါတွေကဝင်နေမှာပဲဒါရင်လားဆိုသူအာယုံဓာရ6ပါးအာယုံ6ပါးလို့ကုန်ပြောသွားတယ် ဒါမျက်စိနဲ့အစင်တိုက်ဆိုင်တာနော်ကိုယ်မျက်စိကိုလည်းနှစ်သက်သဘောကြတယ်မြင်ရတဲ့အစင်အာယုံသက်ရှိသမဘောလည်းနှစ်သက်အာယုံအတိတ်ကဟာတယ်မင်းတော့အတန်အတိတ်ကငါအတန်ဘယ်လိုလဲငါနှစ်သက်မြန်တဲ့ပုဂ္ဂိုလ်ကသူကကိုယ့်ရဲ့နားကိုလည်းသဘောကြတယ်ကိုနှစ်သက်မြန်တဲ့ပုဂ္ဂိုလ်ရဲ့အတန်ကိုလည်းသဘောကြတယ်ဒါတွေပြန်ပေါ်ဒါတွေပြန်နှစ်သက်တာမျိုးဒါအတိတ်ကိုပြန်တွေးတာတွေးပြီးနှစ်သက်သဘောကြတဲ့စိတ်ဖြစ်တာမမှတ်တရင်ဒါဘုန်းကြီးတို့လည်း တဏှာရာကဖြစ်မှာပဲနှစ်သက်သဘောကြတဲ့စိတ်ကဖြစ်နေမှာရှုမှတ်နေတတိညာရှိနေတော့ဒါတွေကတော့ရပ်သွားမှာပေါ့ဗျာအဲ့တော့ယောနိတော်မနတိကာရခေါ်တယ်တဏှာပြန်တတိညာလို့ခေါ်တယ်သူကအတွဲလိုက်ပေါ့ဗျာအနားနဲ့အတန်ပေါ့ပြီးတော့နှာခေါင်းနဲ့အနံ့ပေါ့ဒီပါတော့ဒီငငယ်တို့ကငါနှာခေါင်းလေးရပဲလို့လေအနံ့လေးတွေစားစရာအနံ့လေးချွေးရင်အဲ့ဒီနှစ်သက်သဘောကြတဲ့အနံ့လေးတွေပြန်အာရုံပြုပြီးတတိယနှစ်သက်တာ ပြီးတော့ကစားစရာဟောဘုန်းကြီးတို့မတူဘူးเนาะအခုအသက်အရွယ်ငယ်ငယ်တုန်းကအရွယ်နဲ့မတူငယ်ငယ်တုန်းကအရွယ်ဘာစားစားကောင်းတာပဲစိတ်ကူးရင်ပြီးကူတော်တော်များများတွေ့ပါတယ်ဘုန်းကြီးဂျမေကာသားတို့ဂျုတ်ဆောင်ရင်းနေရှောက်တယ်ဟောပြေလည်းမကြမ်းမပြန်တာကြာလာပြီအခုမှစိတ်ကူးရင်ပြန်တော့ငယ်ငယ်တုန်းကစားခဲ့တာစားမဖြစ်ဘူးဗမာပြည်ပြန်သွားပြီဘာစားလဲမညာစားလဲမဒီလိုစိတ်ကူးရင်ပြန်အတူတူပဲဘုန်းကြီးတို့တွေတွေ့တယ် ငငယ်တို့ကပြန်ပြီးတောရွာမှာဘာလို့စားလဲညာလဲဘယ်စားလို့ရမလဲစားရင်ဒုက္ခဖြစ်မှာအဲ့လိုမျိုးဒါကအတိတ်ကိုတွေးပြီးตายာပြီးတော့ပြန်တာပဲမဖြစ်နိုင်တာအများကြီးပြန်လာဒါမျိုးပေါ့ဗျာအတိတ်ကိုတွေးပြီးတော့စားစရာတွေတတိယတွေစားခဲ့တာတွေတတိယတွေဒါမျိုးတွေပေါ့အတိတ်ကိုတွေးပြီးနေခဲ့ထိုင်ခဲ့တွေတတိယတွေဒါမျိုးတွေပြန်ตายရတော့ပေါ့နော်ဒါကဟိုမြင်အစင်းအနတ် ဆင်းအတန်အနံ့ရတာအတွေ့အထိပေါ့နောက်အတိတ်တုန်းကအကြောင်းအရာတွေတွေးပြီးတော့လည်းနှစ်သက်သဘောကျနေတာဒါမျိုးတွေပြောအဲ့ဒါတွေကတော့တတိလွတ်နေဘုန်းကြီးတို့ဒီဟာတွေကဖြစ်နေမှာပဲတတိညာရှိနေဒါတွေကရသွားအောင်လုပ်လို့ရတယ်အဲ့လိုရှင်မကိစီကတိတိကျကျညွန်ပြတယ်အဲ့လိုအတိတ်တွေးတွေပေါ်လာရင်ကိုမျက်စိမျက်စိနားလျာကိုစိတ်ဒါတွေပေါ်လာမယ်အတိတ်ကားတွေ ပြီးတော့အစင်းအတန်အနတ်အရသာအတွေ့အထိကြံတွေးစရာအောင်ဒါတွေလည်းပေါ်လာမယ်အဲ့ဒီပေါ်လာတဲ့ဓာရ6ပါးအာယုံ6ပါးတွေမှာနှစ်သက်ဆွဲလန်းမှုမရှိအောင်ကျင့်ထားဖို့ပြောတာပါအတိတ်နဲ့ပတ်သက်ဖြစ်ပေါ်လာဓာရ6ပါးအာယုံ6ပါးဒါကိုအဲ့လိုကျင့်ရင်အတိတ်ကိုအစင်မလိုက်ရရောက်တယ်အနာဂတ်မျောလင်းမှုတွေလည်းဒီတိုင်းပြန်ပြောပါတယ်เนาะအနာဂတ်မှာလည်းဟုတ်လားငါမျက်စိလေးကအဲ့ဒီလိုဖြစ်ရင်ကောင်းပါပဲ ငါတွေ့ရတဲ့ပုံကလည်းဒီလိုလေးဖြစ်ရင်ကောင်းပါပဲတောင်းတာစိတ်ဖြင့်တောင်းတာတောင်းတပြီးတော့ဘာဖြစ်လာလဲအဲ့ဒီပုံမှာနှစ်သက်မြတ်နှုံးမှုတွေဖြစ်တော့ဘူးနှစ်သက်မြတ်နှုံးမှုတွေဖြစ်တော့ဒါအနာဂတ်ကိုတောင်းတတယ်လို့ခေါ်တယ်အဲ့ဒါတွေကိုလည်းတတိလွတ်နေတော့တောင်းတမှာပဲပြန်ပြီးမျောနေမှာပဲဒါကြောင့်ဗမာပြည်ပြန်ပြန်ဟုတ်လိမ့်လို့ပြန်ပြန်ပြန်ကြည့်ပြန်ပြန်တဲ့အတိုင်းဖြစ်မလားဒါမျိုးတွေဖြစ်ကြတယ် ဒီလိုပါပဲငယ်တော့အကြောင်းအရာတွေအခုမဖြစ်ပါငယ်တော့အကောင်းထင်တာတွေအခုမကောင်းတော့အဲ့ဒါမျိုးတွေဖြစ်တယ်ငယ်တော့တွေးခဲ့တဲ့အတွေးတွေကလည်းအခုကြလည်းမကိုက်ညီတော့ဒါမျိုးတွေလည်းအများကြီးဖြစ်တော့အများကြီးပါပဲအပြောင်းလဲချိန်တန်းနေတာကျတို့ကမပြောင်းလဲနေတော့ကိုယ်ပဲဒုက္ခရောက်မှအဲ့ဒါမှတ်တာနော်ပြောင်းလဲချိန်တန်းတဲ့ချိန်ကျပြောင်းရတယ်ကိုကတော့မပြောင်းနဲ့ခန္ဓာကြီးကပြောင်းနေပြီလေငါကဘုန်းကြီးတို့ဆယ်ပင်မပြူခုဖြူနေတယ်ငါကမျက်မှန်မတက်ဘဲနဲ့မြင်နေအခုမမြင်ဘူးမျက်မှန်နဲ့ချွတ်ထား ဘယ်သူမှကိုမမြင်ဘူးဒီဟာကြီးအဲ့ဒါမျိုးစာလုံးသိရင်လည်းကြည့်လို့မရဘူးပြောင်းကုန်ပြီကိုမပြောင်းရင်ကိုခံရမှာပဲနော်ဒီတော့ရုပ်တဘာဝနာမ်တဘာဝတွေ ပြောင်းလဲဒါကိုသိပါအဲပြောချင်တာကအနာဂတ်အတွေးတွေပေါ်လာရင်လည်းတာယာမှုနှစ်သက်မဖြစ်အောင်တတိနိုင်ညာနဲ့ရှုမှတ်ပါတတိနိုင်ညာနဲ့ရှုမှတ်ရင်အနာဂတ်အတွေးတွေမပေါ်ဘူးအဲလိုအတိတ်တွေးတွေရအနာဂတ်တွေးတွေပြတ်သွားမှပြစ္ဆုတ်ပံတဲ့တဲ့ကိုရှုရတယ် ပစ္စုပန်တဲ့တဲ့ရှုတဲ့ခါမှာလဲရှုတတ်ဖို့ရေးကြည့်တာပေါ့နော်ခုနကသူအဲ့ဒီဓာရ6ပါးအောင်6ပါးနဲ့ပတ်သက်ပြီးပြောသွားတာပစ္စုပန်တဲ့တဲ့မှာလဲဒီမှာဘုန်းကြီးကိုကြည့်နေမယ်ဒါအဆင်းပဲလေကိုမျက်စိရဲ့အဆင်းကိုကဒီမှာကြည့်လို့ကောဟာငါမျက်စိကောင်းသေးတာပဲငါမျက်စိတဲ့ဟုတ်ပါလားမျက်မှမတက်ဖ ೇನೆ တော့ငါမြင်တယ်ဟိုသူကအဲ့လိုလာတော့ဘုန်းကြီးဆရာကြီးပြောတာသွားတတိယဘုန်းကြီးပိုင်းလာရမှာဆရာတို့ကဘာပြောလဲမျက်စိလေးခွဲပြီးတော့ လူကတော့ဟိုလားမျက်စိကပြိုးနေတယ်ဟောဒီမှာမျက်မှန်တတ်ကြအောင်လို့ပေါ့သူကစာအုပ်လေးကြည့်ပြမျက်စိကတော့ပြိုးလုံးရှိသေးတယ်သဘောကျတာပဲဘုံကြီးရောလူရောတတိလွတ်နေအဲ့ဒါပဲသူကဒီတတိလွတ်သွားတော့တတိလွတ်သွားတော့ဒါကိုကိုယ်မြင်တယ်ဒီမျက်စိပေါ်မှာလည်းသဘောကျတယ်ရှိကမြင်ရတဲ့ဆင်းယူပါယုံအာယုံကိုမြင်ရတဲ့ပုံကိုနှစ်သက်ဆရာအောင်သဘောကျတယ်အဲ့လိုသဘောကျနေဒီပေါ်မှာဆွဲလမ်းမှုတွေ့တောင်ဖြစ်တာ အဲ့ဒါပြစ္ဆုတ်ပံတဲ့တဲ့မရှုနိုင်တာပဲနော်အဲ့ဒါပြစ္ဆုတ်ပံကိုရှုမှတ်မှုကတွန့်ဆုတ်သွားတယ်ပြစ္ဆုတ်ပံရှုမှတ်မှုကပျက်စီးသွားတယ်လို့ဒီလိုသုံးတယ်ဗျာနော်အဲ့တော့ပြစ္ဆုတ်ပံတဲ့တဲ့ရှုတတ်အောင်ဒီအစင်းယူပါပုံအစင်းမျက်စိပေါ်မှာဖြစ်ဖြစ်ရှေ့ကမြင်တဲ့အာယုံမှာပဲဖြစ်ဖြစ်တွေ့တာမဖြစ်အောင်တတိနဲ့ညာနဲ့ကြည်ရမယ်ပေါ်ပြီးပြောက်ဖြစ်ပြီးပြက်မြင်အောင်ကြည်ဒါဆိုရင်တော့ဘုန်းကြီးတို့တွေ့တာမှုနှစ်သက်မှုညာတို့မဖြစ်ဘူးဗျာ ဒါမျိုးမှအိသဒုက္ခအနတ္တမျောမကြည့်နိုင်ဘူးရုပ်တဘာဝနာမ်တဘာဝမျောမကြည့်နိုင်ဘူးဘယ်လိုမှမလုပ်တတ်ပါဘူးဘယ်လိုမှမဖြစ်နိုင်ပါဘူးဟုတ်လားဒီကြောင့်နေစဉ်ဘဝနေစဉ်ဘဝတအားပြောတယ်တကယ်တကယ်ကြာဒါပဲအခုလေ့ကျင့်လုပ်ရတာပဲခုမြင်တဲ့အာယုံပေါ်မှာကိုကတတိနဲ့ညာနဲ့ရှုမှတ်နိုင်မယ်ဆိုရင်ဒီပေါ်မှာတွေ့တောင်းဉာဏ်တွေမရှိဘူးတတိလွတ်နေရင်တော့ဖြစ်နေမှာပါပဲဒါတော့သိကြပါတယ်အဲ့ဒီလိုမဖြစ်အောင်နေတဲ့ရှင်ကစီယာမိန်တာ အစင်းနဲ့ခုနကိုယ့်မျက်စိနဲ့ဆင်းနဲ့မြင်လာရင်တဏှာရာကမဖြစ်အောင်ကျင့်နှစ်သက်မှုဆွဲလောင်းမဖြစ်အောင်ကျင့်ကိုယ်အတန်ထဲမှာအတန်ဒီကိုနားမှာကြားလာရင်ဒီပေါ်မှာနှစ်သက်မှုတွေ့တောင်းမဖြစ်အောင်ကျင့်ဟုတ်လားနှစ်သက်မှုတွေ့တောင်းပြင်ကလေးတွေဘာဖြစ်လဲလေဟိုတချင်းလေးနာတော့ခေါင်းတငိမ့်ငိမ့်နေအဲ့လိုမျိုးဖြစ်နေခါတည်းနေကြတပြီးခြားလန်းသွားကြဒါလာလို့လာမှမသိဒီလိုတိုက်တက်ပြီးတေးတာတွေအများကြီးပဲ ဒါပါလေခုနတန်အာယုံသွားအာယုံပြုတ်လိုက်တာကိုနှစ်သက်တော်ကြတဲ့စိတ်ဖြစ်တာပဲဒါပဲအနတ်အနတ်အာယုံအာယုံပြုတ်ပြီးနှစ်သက်တော်ကြတဲ့ရိမ်မွေးလေးကောင်းလာပြီးသဘောကျနေဒါမျိုးပေါ့မမှတ်တတ်တော့နော်ရှော့ပင်မောတွေသွားရအနတ်မျိုးမျိုးလေးနန်းရှူကြည့်ပြီးသဘောတွေကျနေပေါ့ဟာဒီရှင်ဝေးလေးတော့ကြိုက်တယ်ဟိုကတော့မကြိုက်ဘူးဒါမျိုးဖြစ်တော့ဒါအနတ်အာယုံရှုမှတ်မှု နော်စားစရာအယုံနဲ့ဒီတိုင်းပဲနော်စားစရာလေးကောင်းလာမျက်နှာပြုံးလို့ရွှင်လို့ချိုးတတိလွတ်ပြီးစားမိလို့ဘုန်းကြီးတွေလည်းအတူတူပဲဗျာအဲ့ဒါတတိလွတ်ပြီးစားရင်တော့ဒီတိုင်းပဲဖြစ်တတ်တယ်ဒီပေါ်မှာသွားတဏှာဖြစ်တယ်တဏှာပဲဖြစ်အောင်စားရှင်ကိစီကဒါမိတ်အသုံးဆောင်ပစ္စည်းလေးတွေဟာဒီသင်္ကန်းလေးကဝယ်လို့ရဝယ်လို့ကောင်းလိုက်တာနူးညံ့လိုက်တာဒါตายရတာပဲဒါမျိုးမဖြစ်အောင်ဝယ်မဖြစ်အောင်သုံးဟုတ်လား ဒီအိုင်ဘယ်လေးကဒီအိုင်ဖုန်းလေးကကောင်းလိုက်တာသဘောကျတာကိုပစ္စည်းလေးကိုဒီမျက်မှန်လေးကကောင်းလိုက်တာဒီမျက်မှန်လေးနဲ့ငါတဲလိုက်ဖက်ပါလို့မှန်လေးတသားသားနဲ့မှန်လေးကြည့်တော့ဒါကရမျက်မျက်မှန်ရှောင်းဆိုပြုံးအဲ့ဒါပဲ तू ကထွားလဲဒါမျိုးလေးလိုက်ဖက်ညအောင်လုပ်ပြရဒါပဲလေကိုအသုံးဆောင်ပစ္စည်းလေးကြည့်ပြီးသဘောကျတာနှစ်တဲ့အကုန်လုံးဖြစ်တယ်တခါကြီးတို့ဒီမှာကြီးတတိလွတ်နေရတော့ဘယ်နေရာမလွတ်ဘူးဗျအာယုံ6ပါး ဘာသာ6ပါးမှာအဲ့ဒါကိုရှင်ကေစီကမိန်နာကအဲ့ဒီပုံမှာတဏှာယာကမဖြစ်အောင်ကျင်းတယ်လို့ပြောတယ်နော်ချုပ်ပြောမယ်နော်အတိတ်ကြောင်းရာတွေပေါ်လာတဲ့ဒီပုံမှာတဏှာယာကမဖြစ်အောင်ကျင်းအနာဂတ်တွေးတွေပေါ်လာတဲ့တဏှာယာကဖြစ်အောင်မဖြစ်အောင်ကျင်းအတိတ်တွေးအနာဂတ်တွေးတွေရပ်သွားပြီးပစ္စုပန်တဲ့ဘယ်အာယုံမဲ့ပေါ်ပေါ်နှစ်သက်မှုသဘောကြမှုတဏှာယာကကောအဲ့ဒါမဖြစ်အောင်ကျင်းရမယ်ဒါမိတ်လား အဲ့တော့ရှင်ကေရှင်မကေစီကတရားဟောပြီးတော့ဘုရားပြန်ထွက်လာတယ်ထွက်လာပြီးရဟန်းတော်ထွက်လာပြီးတော့ရဟန်းတော်တွေကလည်းသွားလျှောက်တယ်ဘုရားဒီဘုရားမေးတယ်ခဏအဲ့တော့ရှင်ကစီကဘယ်လိုဟောလဲမှန်ပါဗျာရှင်ကစီဟောတာဒီအကုန်ပြန်ပြောပြအဲ့ကြောင့်ဘုရားကဗာမိတ်နေရှင်ကစီအကျေကဟောတာဒီလိုဒီလိုဟောပါတယ်ဗျာအဲဟောကြအဲ့လိုဆိုရင်ね အဲ့ဒီရှင်ကေစီခေါ်တဲ့အတိုင်းမှတ်ထားကြတယ်အဲ့ဒီတိုင်းကျင့်လို့ဘုရားထောက်ခံအားပေးသွားတယ်ဘုရားဟောနဲ့တူတယ်အဲကြောင့်သူကဘုရားဟောတာနဲ့တသွေးမတင်းမတူပဲလို့သူကဘုရားကတော့ရုပ်ဆိုတဲ့တာမန်ပဲပြောသွားဒီမှာကျရုပ်အသေးစိတ်လေးတွေရှုခိုင်းတယ်ရုပ်အသေးစိတ်ဆိုအများကြီးမရှုကောင်းဘူးမျက်စိမှာရှိခန္ဓာကိုယ်မှာရှိတဲ့မျက်စိနားလျာကိုယ်စိတ်ပြင်မဲ့ကအာယုံ6ပါးတော့ဒါပဲရှုခိုင်းတာအဲ့ဒီတိုင်းမှာအဲ့ဒီတိုင်းကျင့်လို့ဘုရားပြန်မိတ်ပါ နော်အတူတူပဲဘုရားဟောနေဘုရားသူဟောနေတူလို့ဒီတိုင်းမှမှတ်တာဒီတိုင်းမှကျင့်လို့မိန်သွားဒါရှင်မကေစီဟောတဲ့ဗတ္တေကရတာတော့လို့ခေါ်ပါတယ်နော်ကိုရှင်းနိုင်ခွဲနေဒီလောက်ပဲတော်မယ်နော်ဒီနေ့ဟောပြောဆုဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။ အဲဘုန်းကြီးတို့ဒီနေ့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေကိုရှေ့တိုင်းအလူတွေအိတ်ကြတော့မှဆိုတော့ဆုတောင်းအမြပေးဝင်မယ်နော်အလုံးလိုက်ဆိုမယ်ဣဒံမေပုံညံဣဒံမေပုံညံနိဗ္ဗာနတနိဗ္ဗာနတပစ္စယောပစ္စယောဟောတုဟောတုဣဒံမေပုံညံဣဒံမေပုံညံ တဗ္ဗတတ္တနံတဗ္ဗတတ္တနံပါစီမာပါစီမာတဗ္ဗိတတ္တတဗ္ဗိတတ္တဒုက္ခိတာဒုက္ခိတာဝန္တုဝန္တုညာတယောညာတယောကုသိုလ်အမြာအမြာအမြာယူရောကြောင့်ဘောဘော သာဓုသာဓုသာဓုကုသိုလ်အမြာအမြာအမြာအမြာညာယူတော်မူကြပါကုန်လောသာဓုသာဓုသာဓုကုသိုလ်အမြာအမြာအမြာယူတော်တော်မူကြပါကုန်လောသာဓု သာဓုသာဓုသာဓုဘုန်းကြီးတို့ရှစ်တန်းရပုဂ္ဂိုလ်များတော့အမှတ်တရနဲ့အိပ်ပါနိုးလာတော့လည်းအမှတ်တရလေးနဲ့နိုးဘုန်းကြီးတို့ဒီဘက်ပိုင်းကပုဂ္ဂိုလ်တွေကလည်းနှစ်ရက်ကြာတာဆိုတော့တဏှာများချိုးစားမှမယ်မှတ်တိုင်းမှတ်တိုင်းခန္ဓာကုသိုလ်စိတ်တွေအများကြီးဖြစ်နေတယ်ဒီလိုလေးဝမ်းမြောက်ဝမ်းသာစိတ်တွေထားမှအများကြီးကုသိုလ်ရတယ်နော်ပြီးမှစဉ္ညာရှောင်မှမယ်ပြီးမှ9နိုင်ထုံးမှထိုင်ရှုမှ